ကျေးဇူးတော်ရှင်ဧကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်၂ရက်၁၂လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်နန္ဒကဘိက္ခုနီမ900အားမိအလင်းဖြင့်ဥပမာပြ၍ဟောကြားပုံတရားတော် ဆိုရင်ကြောင့်ကြဗျာပါဒတွေအမေဖေကသာသမီဆိုရင်ကြောင့်ကြဗျာပါဒရှိတယ်သာသမီကအမေဖေကိုပြန်ပြီးခါရဆိုရင်ကြောင့်ကြဗျာပါဒရှိတယ်သူတို့ရှိနေလို့ရှိရင်လည်းရှိတဲ့အလုပ်ကိုပြီးဆုံးတဲ့အလုပ်ကိုတော့မလိုက်ကြဘူးမပြီးဆုံးတာကိုသာရင်ဆိုရင်တော့ကဗျာပါဒဖြစ်နေကြတယ်လို့သဗ္ဗိတညာနဲ့လိုက်ကြည့်လိုက်တော့မြင်တော်မူတယ်လို့ဓမ္မတွေမှတ်ထားရပါမှန်ပါ မေကလည်းသားတွေသမီးတွေအမေဖေကလည်းသားတွေသမီးတွေအတွက်ဆိုရင်သားသမီးတွေကလည်းမေဖေရင်းရောအုံမဲမိဓမ္မဖြင့်ဆိုရင်ကြပဲမှန်ပါပါစိတ်ကြောင့်ရတယ်ဘာလို့ဖြစ်ပြီးဒီကရသူတို့စားဖို့သူတို့တောက်ဖို့သူတို့နေဖို့ထိုင်ဖို့အိမ်ရတိုက်တာမြေယာအစရှိသည်တို့ဖြင့်သူတို့အတွက်အာရဝရဖြစ်အောင်တော့တို့ဒီကားတော့ဖြင့်မွေနှစ်ကြံရအောင် လုံးဝပဲလို့ဆိုပြီးကြလားဒကာဓမ္မတွေလည်းငှဲ့ကြတာသားရသမီးတွေမငှဲ့ကြဘူးငှဲ့ကြဘူးသားရသမီးတွေလည်းမေဖို့ဖေဖို့တွေကိုဘယ်လိုစိတ်ချမ်းသာလဲချမ်းသာထားရပါမလဲဆိုပြီးကြလားငယ်တုန်းသောင်းလုံးနဲ့နေကြတာပဲနေပဲနေကြညာဆိုလဲသူတို့ဟာကွာတဲ့တကယ်ချစ်ပြီးကြလားတကယ်ငှဲ့တယ်လို့ပြောလို့မဟုတ်ဖဲနဲ့ သူတို့ဟာသူတို့ဖောက်ပြန်ပြီးတဲ့ကာလစိတ်ကြောင့်ကြဗျာပါရဖြစ်နေတာလားရှိတယ်ဆိုပြီးဘုရားသခင်ကိုရမကြီးကအမေကမေဘေကသာသမီဘောမှားတယ်အာဂုလုံးခရတယ်သာသမီကမေဖေဘောမှားငယ်လုံးအာဂုလုံးငယ်လုံးထားပြီးဒီကလာကြောင်းကြဗျာပါရနေနဲ့နေတာမမှန်သေးတဲ့အကြောင်းကိုထုတ်ပြတယ်ဓမ္မရေသေးချာ ညဏ်နှန်းနဲ့ထောင်ပါလို့သတိပေးလိုက်နော်စိုးရင်လိုက်တာမိမိပါတွေကဘယ်လိုများစိုးရင်လဲဆိုလို့ရှိရင်ဖြင့်ဩလောကကြီးထဲမှာမိတွေများတစ်မျိုးလုံးလောင်လို့ရှိရင်ဖြင့်အမေတွေသာသမီအမေဖေတွေသာသမီမကဲနိုင်ဘူးသာသမီကလည်းမိမိပါလားမကဲနိုင်ဘူးတော့ကြောက်เสียကောင်းတဲ့ကိစ္စတစ်ခုပါလားလို့တွေးလုံးနဲ့တစ်ခါတည်းပေါ်လာမှန်ပါ တခါတည်းကြလာတဲ့ခါကျရေဘေးမြသင်ပြီးကြလာလာတဲ့ခါမေတပွဲမေဖေတပွဲသာသမီတပွဲဒီလိုပဲဖြစ်ပြီးဒီကရနေလို့ရှိရင်လည်းအမှန်တန်ကြောက်စရာကောင်းပါလားလို့မေဖေများကလည်းတွေးသာသမီများကလည်းတွေးကြတာပေါ့နော်တခါတည်းကြလာလို့ရှိရင်လည်းတဲ့ကိုစစ်တွေပါလေစစ်ဘုံတွေပါလေထားပြီးဒီကရနေကြမယ်ဆို အဲမိမိဘာကသာသမီးကိုကုတ္တရာသွားကြလာကြတဲ့အခါများယုံနဲ့ဖြစ်ပေါ်ပေါက်တဲ့ကိစ္စတွေကြုံရမယ်ဆိုလို့ရှိရင်ဖြင့်မိမိဘာကလည်းသာသမီးမကယ်နိုင်သာသမီးကလည်းမိမိဘာမကယ်နိုင်ဒါရီဟာမိမိဘာကတော်လကောင်းသာသမီးကတော်လကောင်းတဲ့ကြံထံပြီးဒီကလာစိုးရင်ရတယ်စိုးရင်ဉာဏ်၃မျိုးကိုထုတ်ပြနော်စိုးရင်ဉာဏ်၃မျိုးကဓမ္မတွေရှင်းပေးပါတယ် မေးလောင်လို့ရှိရင်လည်းမေဖေတကွယ်သာသိငကွယ်ဖြစ်မှာကိုအလွန်ဆိုးရင်မေကသာမကဲနိုင်ဘူးသာသမိကမေဖေကိုမကဲနိုင်ပါဘူးအဲဒါကြံပန်တွေးပြီးဆိုရင်တတ်တယ်ရည်ကြီးလာတဲ့အခါလဲမောင်နိုင်ဒီတိုင်းဆိုရင်တတ်ကြတယ်မှန်ပါဘူးမေကသာသမိမကဲနိုင်သာသမိကမေဖေမကဲနိုင်ဒီလိုကိစ္စများကြုံမှာသိဆိုရင်တာပဲမှန်ပါ စစ်တွေဘာတွေဖြစ်ပြီးကြတာဥတ္တရပြေးကြသွားကြသဘုံတွေဘာတွေဝင်လို့ဥတ္တရပြေးကြသွားကြတဲ့ခါမလည်းမေကသာသမေဖေကသာသမီမကဲနိုင်သာသမီကမိမမကဲနိုင်ပဲနေမှာကိုလေတွေးပြီးကြတာဆိုရင်ကြောင့်ကြပြဘာရဖြစ်ကြတယ်မှန်ပါအဲ့ဒါတွေကငါဘုရားခင်ကိုရမေဤသဗ္ဗိဒညာနဲ့ကြည့်လိုက်တဲ့အခါကျဒါဆိုရင်ကြမဟုတ်ဘူးလို့ငါဘုရားတွေးမိပါလေမှန်ပါဆိုရင်ကြမဟုတ်ဘူးတဲ့တရားတော်မဟုတ် တကယ်မကယ်နိုင်တဲ့အလုပ်ပဲလို့မဟုတ်ဘူးกว่าတယ်ဒီဥစ္စာကနော်ဒါကချွင်းချက်နဲ့ရှိသေးတယ်ချွင်းချက်ရှိသေးတယ်ဥမာပဲဘုမြင့်မောင်နိုင်လို့စဉ်းစားကြရကမိလောင်လာတဲ့ဆိုမဲ့လေသူလည်းဥတ္တရာပြင်ငါလည်းဥတ္တရာပြင်နောက်ပြန်ဆုံနိုင်ဘူးဆုံနိုင်ပါဘူးဩဒီဥစ္စာကချွင်းချက်ဆုံပဲဆိုဆုံနိုင်သေးတယ်မှန်ပါမဆုံနိုင်ရဘူးလားဆုံနိုင်ပါတခါရေးကြီးလာတယ်ဆိုမဲ့လေသူလည်းမြောင်းတာလည်းမြောင်း အကြောင်းတိုက်ဆိုင်တော့မသေးကြတွေ့နိုင်ကြသေးတယ်မှန်ပါစုံနိုင်ရေးရှိသေးတယ်ခင်ဗျာရှိပါပါစစ်တွေပါလေပြက်လာပြီဥတေယဘုံတွေကခြားမြောက်ပြက်ပြစ်စစ်တွေကမျိုးတွေဝင်လို့ဥတေယသွားကြလာကြတဲ့ခါမှလဲအဲမသေးလို့ရှိရင်တခါတလေပြန်တွေ့နိုင်တဲ့အခြေအနေရှိမရှိရှိပါဘူးတို့ကလည်းတဲ့အမေမိဘကသောရံသာသမီကသံဃာတိဘေးသုံးဘေးကိုတွေးပြီးကြလား အဲစိုးရိမ်ကြောင့်ကြဗျာပါဒအတော်ရှိတတ်တယ်ရှိပါဘူးတို့တော်ရဲ့ဥစ္စာချွင်းချက်ရှိတယ်ကွာပြန်တွေ့နိုင်တဲ့နေရာရှိသေးတယ်လို့ဘုရားကဟောလိုက်နော်မင်းတို့စိုးရိမ်မှားနေတယ်ဒီဥစ္စာပြန်တွေ့နိုင်တဲ့ကိစ္စတကြိမ်တလေရှိပါသေးတယ်မှန်ပါဘူးသဘောကျသာသမီကမေကဲနိုင်တယ်မေကသာသမီမေဖေကသာသမီကဲနိုင်တယ်သာသမီကမေဖေကဲနိုင်တယ်တွေ့နိုင်ကြုံနိုင်တယ်ဆိုတဲ့ကိစ္စတွေအများကြီးရှိတယ် ငါကပြောချင်တာကတကယ်ဒီဥစ္စာပြန်မတွေ့နိုင်တဲ့ဤကိုကယ်တဲ့ဤကိုကလည်းငါပြောတဲ့ကိုရမေကြီးကမေဖေကလည်းသာသမီများကယ်စီခြင်းတယ်သာသမီကလည်းမေဖေကိုကယ်စီခြင်းတယ်ဆိုတာကရေးကြီးတယ်ကွာကဲတော့ပြန်ဓမ္မတို့အခုဟာကရှင်းကျက်နေတယ် တွေ့နိုင်ကြုံနိုင်သေးတယ်ဆိုတော့သုံးခုသိကြပါလားသိပါဘူးရေပဲမီးပဲစစ်ပဲကြုံခဲ့တော့မောင်နိုင်တို့ကိုမြင့်တို့ကွဲပင်ကွဲညာဆိုတဲ့တစ်ခါတလေပြန်မတွေ့နိုင်ဘူးတွေ့နိုင်ပါဘူးအသက်ကျွင်းကြံနေကြလို့ရှိရင်ဒကာဓမ္မတွေတွေ့နိုင်သေးတယ်ဆိုတာကတော့ပြန်အမှန်ပေါ့ဗျာမှန်ပါဘူးဓာကဲနိုင်ယူနိုင်သေးတယ်လို့ဘုရားကအဓိပ္ပာယ်ရတယ်။အမေကသာသမီကဲနိုင်ယူနိုင်သေးတယ်။သဘောကျကြ။သာသမီကမေဖေကိုကဲနိုင်ယူနိုင်သေးပါဘူး မကယ်နိုင်မယူနိုင်တာငါပြောပြရစီကွာတဲ့သူတို့ဆိုရင်တာကတခြားသူတို့ဆိုရင်တာဒီကိစ္စဆိုရင်လည်းငါဆိုရင်တာကဒါမဟုတ်ဘူးဘုရားကအမေအိုးလာတာကူပါသမီးများကဘယ်နဲ့မှမတတ်နိုင်ဒီဘက်ပါသမီးကဒီမေအိုးလာတာကိုဘယ်နဲ့မှမတတ်နိုင်ဘယ်နဲ့မှမတတ်နိုင်ဘူးသာသမီးတွေအိုမှုကြုံလာတာကိုလည်းအမေဖေကမတတ်နိုင်ဘူး ဩဒါကမတတ်နိုင်တဲ့နေ့ဆွေးရင်လို့ရှိရင်ဒါဆွေးရင်နေတယ်ဟိုကတစ်ချိန်ကလေးပြန်တွေ့နိုင်တယ်သဘောပြကြတာဆွေးရင်ကြကအမေဖေဩရာကိုသာသမီကမတတ်နိုင်သာသမီဩရာကိုအမေဖေကမတတ်နိုင်ဩအဲ့ဒါကိုသာရင်ဆွေးရင်ကိုကောက်တယ်ဩမတတ်နိုင်တဲ့ကိစ္စရှိပါသေးသလားဒီဟာမသိဆွေးရင်ကြစစ်ပါလားမတတ်နိုင်တဲ့အလုပ်ပါလားလို့ မောင်နိုင်တို့ကိုမြင့်တို့စိတ်ကြဓမ္မအစ်စ်မှန်ပါစိတ်ကြစစ်သိကြပါလားသိပါအမေဩရာကိုသာသမီများရတယ်သာသမီအုံမှုကြုံလာတယ်လေမေဖေကဟောဆိုရင်အဲ့ဒါကတော့မလွယ်လန်းဆိုရင်ရမှာမို့ဒီဟာကိုကြံဖန်ပြီးတကယ်ဆိုရင်ရခြင်းကွာသဘောပါကြဘုရားဆိုရင်ရခြင်းကအမေဩရာသာသမီကမတတ်နိုင်အမေဖေဩရာသာသမီကမတတ်နိုင် သာသမီဩရာကိုသေပြန်တတ်အဲ့ဒါကြတော့ကိုတဲ့တကြိမ်တခါပြန်ပေးကြလားပြိုချောင်းရှိသေးရဲ့မရှိပါဘူးအောင်နိုင်ရှိသေးရဲ့ရှိပါဘူးဆွေးရကြတာကောင်းတယ်ဆိုတာကသဘောပါပါပါကဲဒါကတင်းနံပါတ်နဲ့နံပါတ်ကဟောရအမေဖေဟောရကသာသမီအမေဖေနာပြီးအနာရောက်နေတာကိုသာသမီကဘာမှမတတ်မှန်ပါပါတတ်နိုင်ရဲ့မတတ်နိုင်ပါဘူးသာသမီအနာပေါက်နေတယ်အမေဖေကဆေးလေးဆရာဝန်လေးခေါ်ပေးမှတော့ဗတ်တတ်နိုင်တယ် သူ့နာကိုယူလို့ရရမရပါဘူး။ဟောဒါကဒိဋ္ဌိကကဲနိုင်သေးတယ်ဆိုတဲ့အဓိပ္ပာယ်မျိုးပါပါရဲ့မပါဘူး။မပါတော့အမေရကာရမီဆိုရင်လည်းဒီလိုဆိုရင်တော့မှာသဘောကျလား။ဒါရဏိကဆိုရင်လို့ရှိရင်လေတဲ့ဒီဟာကိုဆိုရင်လို့ရှိရင်ဆိုရင်တော့မှန်တယ်ကွာ။မှန်ပါဘူး။ဩမေနာရာအမေဖေနာရာသာသမီကမတတ်နိုင်ဘူး။ သာသမီနာအနာရောက်လာတာမေဖေမတတ်နိုင်ဘူးဆိုရင်ဒီမဲ့ဆိုရင်ဒါဆိုရင်တဲကောင်းတဲ့ချက်တဲ့ဒါကတချိန်ကလေးမှမတတ်နိုင်ဘူးမှန်ပါသဘောပါကြပါပါကောင်းပြီတတိယချက်သွားပါမယ်အမေသေးတာကိုလည်းသာသမီကမသေးပါစေနဲ့လို့တားလို့ရှိလို့မရပါဘူးသာသမီသေးတာကိုလည်းမေဖေကတားလို့ရှိလို့မရပါဘူးဩမတတ်နိုင်တဲ့ကိစ္စကဒါပါလားအမေဩရာသာသမီကမတတ်နိုင်သာသမီဩရာကို အမေကမတတ်နိုင်အမေနာရာဟုသာသမီကသာသမီအနာရောက်လာတာဟုတ်အမေသေးတာဟုသာသမီအမေဖေးသေးတာဟုသာသမီကသာသမီသေးတာဟုအမေဖေးကအဲ့ဒီကိစ္စမျိုးသာသာသမီကလည်းအမေဆွေးရင်ကိုအကြောင်းရှိမေပဲရတာသာသမီကိုဒါဒါနဲ့ဆွေးရင်ကိုအကြောင်းရှိတပည့်ကြခေါင်းကသုံးမျိုးကကံကောင်းကြောင်းတဲ့ပြန်တွေ့ မှန်ပါအခုဟာကတော့ကဲလို့ယူလို့မရဘူးသဘောပါကြကဲလို့ယူလို့မရနိုင်ဘူးအဲ့တော့ဟိုတဲ့မင်းတို့လောကကြီးအတွင်းနဲ့ငါဘုရားမြင်တဲ့တခြားစီကွာလောကကြီးကတော့မိလောင်ရင်ခက်တယ်ရေကြီးရင်ခက်တယ်စိရိကြုံလာခက်တယ်ဒီသားဒီသမီးတွေနဲ့ဒီလိုတော့တွေးလို့ရှိတယ်အဲ့ဒီတွေကတခါတလေပြန်ပေးကြတာအကြောင်းညင်ညို့တွေးနိုင်တယ်ကျုံနိုင်တယ်ဆိုတာရှိပါသေးတယ် မှန်ပါသဘောပါရအခုအကြောင်းသုံးခုကဒကာဓမ္မတို့ဟုတ်ကိုမကယ်နိုင်တဲ့အရေးပဲမှန်ပါဆိုနိုင်ရဆိုနိုင်ပါဟုတ်ကိုမကယ်နိုင်တဲ့အရေးပါပဲဆိုတော့မြေသူလူတယောက်မှဒီဥစ္စာမတတ်နိုင်တဲ့အလုပ်ပဲလို့ဘုရားရှင်ကိုရမေကြီးပြောဆိုတာမှန်ပါမှန်ပါအဲ့တော့ကွာတဲ့မင်းတို့အတွင်းနဲ့ငါအမြင်နဲ့တော့ပြန်တော့ခြားနာနေပြီ ဘောကြဘုရားမြင်တယ်ဒကာဓမ္မတွေအတွေးနဲ့ပြင်ဘယ်နဲ့နေလဲသူတို့ကကိန်းနိုင်တာကိုတခါတလေပြန်ပြီးကိန်းနိုင်တာကိုသာဆိုရင်မကယ်ယူနိုင်တာကိုမဆိုရင်မှန်ပါသဘောကျအဲ့တော့ဘိုးရငါဘုရားသခင်ကိုရမကြီးသဗ္ဗိတညာနဲ့မင်းတို့အမှန်အမြင်မှန်ကိုငါပေးပါမှာကွာသဘောကျမြင်မှန်ပေးတော့မယ်ဒကာဓမ္မတို့ အမြင့်မှန်ဆိုတာဘာပါလိမ့်မလဲတော့မေးထုတ်ဖို့မလိုဘူးလားလိုပါဘူးကဲသာသမီအိုတာကိုလည်းအမေဖေကတတ်နိုင်အောင်အမေဖေအိုတာကိုလည်းသာသမီကလူရေးကျွေတတ်နိုင်အောင်အမေဖေကလည်းသာသမီကိုမက်ခင်လှုပ်လှုပ်ပါမှန်ပါပြောပါလားသဘောကျသာသမီများကလည်းအမေဖေကိုတကယ်တမ်းခမရတို့မကယ်နိုင်တဲ့လုပ်ကိုဖြင့် ရှိနေတဲ့အတွက်ကဲနိုင်တာအစ်ကိုပြောရရည်ဆိုပြီးသာသမီများကမေဖေမဲ့ခင်လောက်ပဲလောက်ပါဥပဒနာလောက်လောက်ပါအဲ့ဒါကဲနိုင်တယ်ဘယ်လိုကြောင့်ကဲနိုင်လဲဆိုတော့အမေဖေကမဲ့ခင်လောက်လောက်လိုက်ပြီဆိုမှဖြစ်တယ်အမေဖေဘုံမှုနာမှုသိတဲ့နိဗ္ဗာန်ရောက်တယ်ငါသာသမီများကကဲလိုက်တယ်သာသမီများကိုလည်းမေဖေကချစ်ပါတယ်ခင်ပါတယ်မကွဲကျင်ပါဘူး မင်းတို့နာရာအိုရာလည်းမကြည့်ကျင်ပါဘူးကွမသေးတာကိုလည်းမကြည့်ကျင်ပါဘူးကွဆိုလို့ရှိရင်လည်းခုနကစိုးရိမ်တာတွေအသာထားမင်းတို့မဲ့ခင်လို့လုပ်ပါလို့တိုက်တွန်းပါမှန်ပါဗျာကဲနိုင်တဲ့အလုပ်ပါရှင်းမလားရှင်းပါအမေကသာသမီကယ်နိုင်တဲ့အလုပ်ပါလေရှိသေးတယ်ဆိုတာလေဒကာဓမ္မတို့ယနေ့ပေါ်လာပါပြီအဲ့ဒါတိက္ကနိဗ္ဗာန်အင်္ဂုတ္တမှာလာပြီလို့မှတ်ရမယ်နော် တိုင်းငရဓမ္မတွေအခုဒါရသမီးတွေလူလားမြောက်ဖို့လူချင်းပြည်လူသူချင်းမြောက်မြောက်လူချင်းမြောက်နေတာအားပေးနေတဲ့အလုပ်ကမကယ်နိုင်တဲ့အလုပ်ကိုအားပေးမှန်ပါကယ်နိုင်တဲ့အလုပ်ကိုအားပေးဖို့ဘုရားဟောတော်မူတယ်မှန်ပါသဘောပါကြနဲကယ်နိုင်တဲ့အလုပ်ကဘာပါလိမ့်လို့ဒါပြန်အမေဖေကိုသာသမီးကကယ်ခြင်းလဲဘယ်လိုတိုက်တွန်းရမကယ်လို့လို့ပါလို့တိုက်တွန်းကြပါနော် အမဲပဲရတာသာသမီများနဲ့မခွဲကြပါဘူးလို့မနှုတ်ဩရနာရသေးတာကိုငါလုံးဝမရှိနိုင်ဘူးဆိုလို့ရှိရင်လေသာသမီများကိုမခင်အလုပ်ပဲတိုက်တွန်းပါမှန်ပါမရှိရတော့ဘူးမှန်ပါတပည့်ကြတကယ်မိဘကလည်းသာသမီများကလည်းမိဘကိုကျင်နာပါလေယူရပါလေ ကျေးဇူးတော်နဲ့ပြန်ဆက်ချင်ပါတယ်လို့ဆိုလို့ရှိရင်အမေတို့ဟိုတာအမေတို့နာတာအမေတို့သေးတာကိုလည်းအမေဖေသေးတာမကြည့်ကျင်ပါဘူးမကြုံကျင်ပါဘူးလို့ဆိုလို့ရှိရင်လေသာသမီများကလည်းအမေဖေကိုဒီလောက်လောက်ပါဓမ္မအမေတို့ဩရဏရသေးတာကိုကျွန်တော်တို့မမြင်ရမှာဆိုပြီးသာသမီများကလည်းဒီလိုပဲတိုက်တွန်းရမှန်ပါရှင်းညရှင်းပါခိုင်းတယ်ပြန်ဓမ္မတော့အမေကသာသမီကယ်နိုင်သာသမီအမေဖေကသာသမီကယ်နိုင် သာသမီကမေဖေကဲနိုင်တဲ့နီးရှိသေးတယ်ဆိုတာလည်းဘုရားဟောတော်မူတယ်မှန်ပါပါဗာနီးပါလိမ့်ညာမဲ့ခင်လို့လုတ်တဲ့နီးတွေဒကာဓမ္မတို့နီးကောင်းဆုံးပါပဲမှန်ပါပါအခုတော့ပြန်ဒကာဓမ္မတွေကအင်းသူတို့လူသားမြောင်သူတို့ပညာသင်ပေးသူတို့စီပါတဲ့အမွေလေးခွဲပေးခဲ့အင်းသူတို့လူပုံနဲ့တင်းအောင်တင်းနဲ့နေခဲ့ဘယ်တင်းအောင်တင်းနဲ့နေခဲ့မလို့ဥဝိနဘေသေဘေတွေနဲ့နေခဲ့ရတယ်မှန်ပါ ဘောကြပြဘာနဲ့နေခဲ့ရဘုံမင်းသာပဲသိသိနေတယ်အဲမေမိကဝေသာသမီးတွေကကျေးဇူးတော်ပြန်ဆက်ချင်ပါတယ်ဆိုမဲ့အဲဝါစုသရင်တို့ကုလားဆက်ရှိတော်ဟိုထဲလေးတွေနဲ့ကြတော့ဒါလုံးနဲ့လေဒီမေဖေအုံမှုနာမှုပေခုပြောက်ပါမပြောက်သေးတော့ကဲမေဝရမေနာရမေစိမချမ်းသာတာမကြည့်ကျင်ပါဘူးမရှိကျင်ပါဘူးဆိုလို့ရှိရင်လည်းမေဖေကိုပါနဲ့ခမရတို့အမွေဆက်ကြပါ မဲ့ခင်လို့လောက်ပါလို့ဆိုတော့မဲ့ခင်ဒီကနိဗ္ဗာန်သွားတဲ့လမ်းမတော်လမ်းကောင်းကြီးဆိုတာဒကာဓမ္မတွေနေတိုင်းပြောနေလေသိတော့ပါပြီမသိကြဘူးသိပါအဲ့တော့အဲ့ဒီမှာဥနာသိရှိပါရဲ့ရှိပါမရှိတော့ဩအဲ့ဒီရောက်သွားလို့ရှင်ပြန်မေဥရာလည်းမရှိရတော့အမေနာရာရောမရှိရအမေသေးရာရောအမေကတော့သွားနေတယ်တိုက်တွန်းပြီးဖြစ်ပါတယ်ခင်ဗျာကျွန်တော်ပါတယ်မနဲ့မခွဲခြင်းဘူးမပြုခြင်းဘူး မင်းတို့ဝရဏရသေးတာများกว่าနည်းနည်းမှစိတ်ကူးတဲ့ထဲတော့မေးလေလာသေးတယ်ဆိုလို့ရှိရင်ဖြင့်သူတို့အမှုနာမှုသိမှုကိုကျွတ်ကျွတ်မကြည့်ရင်တဲ့အတိုင်းအမေဖေကဒါလို့ပဲဆိုပြီးတက်တွန်းလို့ရှိရင်သူတို့အမှုနာမှုသိမှုကိုအမေဖေသည်တွေ့ကြမြင်သေးရဲ့မြင်ပါဘူးဒါဖြင့်တယောက်ကတယောက်ကိုတကယ်တမ်းကယ်ကျင်ကြလို့ရှိရင်ဖြင့်တရားဓမ္မတို့ ကဲခိုင်းတဲ့ဤဘုရားဟောတော်မူတာတွေ့ကြပါဗလားဘာတွေ့ပါလဲဒါပြန်မေဘေရတဲ့သာသမီများကဲခြင်းကြရင်ဘာလုပ်ခိုင်းရမလဲသာသမီများကလည်းမေဘေကိုကျင်နာပါတယ်ယူပါပါတယ်ကျေးဇူးတော်ပြန်ဆောက်ချင်ပါတယ်ဥရဏရသေတာဖြင့်ကျွန်တော်တို့မျက်မှောက်ဖြင့်မတွေ့ရရည်နဲ့ကျမတို့မျက်မှောက်မှာမတွေ့ရရည်နဲ့ရှင်ဘာကိုပဲခင်များတို့သာသမီများကလည်းတိုက်တွန်းနှိုးဆော်ပြီးဒီကာလ အလုတ်ခိုင်းရမယ်ဆိုတာလည်းမပေါ်သေးဘူး။ပေါ်ပါဘူး။ဘာပဲတွေ့ကြပါလိမ့်။မကင်မကင်အလုတ်ပဲတိုက်တွန်းရ။အဲဒါမှဟေးတဲ့မင်းတို့ကမကင်နိုင်တာကဲနိုင်တယ်ထင်ပြီးကြတာအပိနေတာကလွဲကွာ။ကဲနိုင်တဲ့နေ့ငါဘုရားသခင်တညာနဲ့ရှားလိုက်တဲ့အခါအမေကအမေအိုရာကိုသားတဲ့သမီးတွေကမကြည့်နိုင်ပါဘူးဆိုအမေမအိုရာပို့ကိုရာလို့ကိုယ်ကတိုက်တွန်းရ။မှန်ပါဘူး။အမေမအိုအောင်မနာမသေးတဲ့နေရာကို သာသမီများကတိုက်တွန်းဖို့ရမှန်ပါသာသမီတွေဝရဏာရသေးတာဖြင့်တို့မျက်လျှောက်ပြန်မေဖေကမကြည့်ကျင်ပါဘူးစိတ်ကူးတော်မထည့်ကျင်ပါဘူးဆိုလို့ရှိရင်လေမေဖေကသာသမီများကိုဘာခိုင်းရမကင်လို့ခိုင်းရမှာမကင်လို့ပဲလို့ခိုင်းရမယ်ဆိုတာပေါ်လားအဲ့ဒါနင်တို့လေမာစီကျင်လိုက်တာအဲနင်တို့ကပြန်စိုးရိမ်လိုက်တာဆိုရင်ဒါပဲတိုက်တွန်းကြပါမှန်ပါတပည့်ရအခုတော့ပြန်ဓမ္မတွေက ပြောနေတာမကယ်နိုင်တဲ့လောကစကားတွေသာပြောနေကြ။သာရဏိကပြန်ပြီးကြတာကျေးဇူးတော်ဆက်ပြန်လေ။လောကီတွေသာဖြစ်ပြီးကြတာနေသောကြောင့်တကယ်ဖြစ်တကယ်ကျင်နေရရောက်ပါရလားလို့မေးတဲ့အခါအလုံးမမှန်လို့မရောက်တဲ့အိဗယ်ပဲပြောရ။မပြောရဘူးလား။ဒါရင်ဒါဖြင့်ယနေ့ကစားပြီးကြတာအမေကို ဩရဏရသေးတာအကြီးဆုံးကိစ္စတွေကိုမကြည့်ကျင်ပါဘူးဆိုရင်သာသမီများကဘာတိုက်တွန်းရမကြည့်ဘူးတပည့်ကြသာသမီတွေများနေလို့လားဘယ်နည်းနဲ့မှဝုဏမှုသေးဘူးငါတို့ရှိရင်တော့များကြီးကိုမကြည့်ကျင်ဘူးဟာမိမိဘတွေကပေါ့ဗျာအမကြီးကျင်လို့ရှိရင်ဖြင့်တွေ့ရမှာပဲမတွေ့ရတဲ့အလုပ်ခိုင်းကြမတွေ့ရတဲ့အလုပ်ကဘာပါလဲမကြည့်ဘူး ရှင်းမလားရှင်းပါအဲ့တော့မခင်လောက်ခိုင်းတော့ဒီသာသမီလေးတွေလည်းမဟုတ်မသေးမြဲနေတဲ့နိဗ္ဗာန်ကြီးသူကြီးမရောက်ဘူးလားရောက်ပါရောက်တဲ့ခါကျတော့သူမကြည့်ကျင်တဲ့ကိစ္စမကြည့်ကျင်တဲ့သဘောမကြည့်ရတဲ့နေရာရောက်သွားတော့အင်းဒီဥစ္စာမှတို့ခြေရုပ်ခင်ရုပ်ကျင်နာရုပ်အမှန်ပါလားမှန်ပါဘောလားရခြေရုပ်ခင်ရုပ်ကျင်နာရုပ်အမှန်ကိုသိကြပါဘူးသိပါဘူး gain ဒါဖြင့်ဓမ္မတွေ မကဲနိုင်တဲ့အလုပ်ကိုနှစ်ခုပဲလက်တင်ပြီးညကျွေးလုံးထုတ်ပြီးဒီကရမနေပါနဲ့တော့မှန်ပါကဲနိုင်တဲ့အလုပ်ကိုအမေကအမေဘေးကသာသမီကဲနိုင်တဲ့အလုပ်ကိုသာဖြင့်တိုက်တွန်းနှိုးဆော်ပြီးကာလသာသမီများလည်းလုပ်ပါစေမှန်ပါသာသမီများကမေဖေကိုတကယ်ကျင်နာပါတယ်တကယ်ဟိပါပါတယ်တကယ်ကိုပဲကျင်နာလို့ဖြင့်ကျေးဇူးတော်ပြန်ဆက်ချင်ပါတယ်ဒီဥနာတိကြီးလို့ဖြင့်မတွေ့စေချင်တာအမှန်ပါပဲလို့သစ္စာဆိုကြတယ်ရှိရင်လေ မဲ့ခင်အလုပ်ပဲတိုက်ခွင်းရမှန်ပါပါအဲ့ဒါဖြင့်သာသမီဥရဏရာသေးတာလည်းအမေမတွေ့ရတော့မှန်ပါအမေဥရဏရာသေးတာကိုလည်းသာသမီကမတွေ့ရပါဘူးဒါဖြင့်ဒါအမွေစစ်ပေးနည်းကိုဘုရားဟောတယ်မှန်ပါဘယ်လိုများဟောပါလဲအမွေစစ်ပေးနည်းဟောတာဟောရှင်းကြပါအမွေစစ်ပေးလိုက်ကြပါပေးကြပါအဲ့တော့ ခြေရုပ်ခင်ရောကျင်နာယုသာပန်လို့ရှိရင်ဒီမွေးစစ်ပေးရလိမ့်မယ်မှန်ပါသနာယုပန်ရင်လည်းဒီမွေးစစ်ပေးရအဲနင်တို့အတွက်ကျေးဇူးကိုငါဒီအများကြီးလို့ရှိတယ်ဆိုရင်ဟောမွေးနေပြရမခင်လောက်လောက်ပဲတိတ်တွင်းရမခင်ဒီကားလို့ဆိုရင်နိဗ္ဗာန်ကိစ္စရိတိမကောနိဗ္ဗာန်မှာအိုရပနာယမသိရဖြစ်တဲ့နိဗ္ဗာန်ကိစ္စရိမရောက်ရအောင်ပို့တိုင်းဣဒံမှာတဲ့ကြောင့်မကောမခင်ကြီးဆိုတော့ခမည်းတော်ဖြစ်ဖြစ်ရှုနေတဲ့မခင်ဟာဖြင့် အမေရှုလို့ရှိရင်လည်းအမေမအိုရမနာရမတရားရောက်ပါလေမှန်ပါဘာသမီးရှုရင်ဟောမအိုရမနာရမတရားရောက်ပါဩဒီကြပါပဲဧကံတွေ့တကယ်တွေ့ဘယ်နည်းနဲ့မှတယောက်တယောက်ကိုအဲရှိရတယ်ကုံစားသိမ့်ပြီးကာလအဲမင်းလည်းဥနာတေဒုက္ခဘေးမှာကွင်းဝေးပြီငါလည်းဥနာတေဒုက္ခဘေးမှာကင်းဝေးပြီဆိုပြီးကာလအဲ့ဒီမှာမှဒကာဓမ္မတို့တကယ်အမေကရုဏာ အမေးပြပဝေရတာတရားမေတ္တာကရုဏာမုဒိတာဆိုတာမိန်းမမှာသာသမီပေါ်မှာရှိတယ်သာသမီကလည်းမိန်းမပေါ်မေတ္တာကရုဏာမုဒိတာဥပ္ပခါဆိုတာမရှိဘူးလားရှိပါဘူးအဲ့ဒီရှိတဲ့အလုပ်အထမ်းမရအောင်ဖြင့်အဲအမေမိဘကလည်းသာသမီမဲ့ခင်လှုပ်လို့အောင်တိုက်တွန်းပါမှန်ပါတပည့်ရအဲသာသမီကလည်းဘာလုပ်ရမလဲမရှုံးနေတယ်ဒီကိစ္စရင်းနေခင်ဗျားတို့ကကျွတ်တို့အတွက်ကိုခင်ဗျားတို့ကဥမနေစမ်းပါနဲ့ ဥလူလည်းရတယ်လို့မဟုတ်ပါဘူးအဲ့ဆိုပြီးကြတာတားတဲ့သမီးတွေကလည်းအမေတို့တို့တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ကဲနိုင်တဲ့လောက်သာလုံးကြပါလို့အလကားနေလောကုတ္တနဲ့ချိတ်တယ်မပြောနဲ့တော့နင့်လားဘဝနှလုံးပကုံးလုံးဒီကစားမူးခဲ့ရတာနင်တို့မျက်ကြောက်ကငါပြောက်ကန်နေတာမဟုတ်ဘူးလောကုတ္တလုံးနေပါနဲ့ဆိုတာသတိပြလိုက်မှန်ပါပေးတယ်မလားပေးတယ်ပါအောင်လို့ဆိုတော့အခုဆရာဘုန်းကြီးတရားနာလို့ဘုရားတရားကြီးကိုလက်တွေ့ ဟောနေတဲ့ဆရာဘုန်းကြီးနဲ့တွေ့တော့မှဩသူတို့ပြောနေတာလေအပူတွေပါလားမှန်ပါကဲနိုင်တဲ့လို့ပြောတာမဟုတ်ပါလားမှန်ပါမကဲနိုင်တဲ့လောဘလို့ဒီပြောနေတာပါလားတပည့်ကြအမေကရှာရှင်းနေဒီလိုပြောပါမှန်ပါဗာသမီးကရှာရှင်းနေလို့ရှိရင်လည်းမေကတကယ်ချေရုပ်ပြင်နာရုပ်မှန်လို့ရှိရင်လည်းမမကင်လို့လို့ဘာမင်းဟိုတာမင်းနာတာမင်းသေးတာကိုဖြင့်ငါလောကမကြည့်နိုင်တဲ့အတွက်သာသမီးများမိန်းဘက်က ဝေယမနာယမတရားရောက်တဲ့လမ်းကိုပဲညွန်ပြပေးရမယ်ဒီကြတော့ဖြင့်စိတ်ရမှန်ပြီလို့ဆိုရိုက်ပလားဆိုရိုက်ပါဘူးဒီပြင်ပြောဆိုနေတာတွေကတော့ဖြင့်လောကုကြီးမှတ်ပါမှန်ပါဘယ်လိုမှတ်ကြလောကုကြီးပါရှင်းကြဒါဖြင့်သာသမီလည်းနားထောင်တတ်ပါပြီ အမေမိဘတွေလည်းပြောရဆိုရပါပြီလို့ဆိုရင်ဖြင့်ဒီတရားသိဖို့တန်သွားပြီ။ကဲဒီတဲ့ပြောရကြပါလား။သာသမီတွေကိုဩရဏရသေးတာဆိုတဲ့ကိစ္စကြီးမတွေ့ကြုံကြင်ကြရမိမိကဘာတိုက်တွန်းอ่ะ။အဲဥပဒနာမကံလို့ကိုပဲတိုက်တွန်းရမှာနော်။အမေမိဘတွေဩရဏရသေးတာကိုလည်း မကဲနိုင်တာကိုလည်းသီလဖြစ်နေတော့ကဲနိုင်နေဒီအစ်စ်ကိုတကယ်သာသမီးများကမေတ္တာထုတ်ပြန်ခဲ့တော့လည်းဘာတိုက်တွန်းရဝိပဿနာဝိပဿနာမဲ့ခင်လို့ပဲတိုက်တွန်းလို့ရရမယ်ဆိုတာဘုရားခင်ကိုရမေကြီးလေးပင်ရှင်ကဘာသိကာရပါတော်အသားလူအယုတ်လူအကွေးလူလို့ရတယ်သဗ္ဗင်တဉာဏ်တော်ကြီးနဲ့ကြိတ်တော့ဩသူတို့ကဲနေတာကလည်းအကယ်မရောက်ပါလား ။ဘောင်းနဲ့ပေါ်လား။ပေါ်ပါဘူး။သူတို့ပြောဆိုနေတဲ့ကယ်ယူလုံးတွေရတယ်ကယ်ယူတဲ့အိဗယ်မျိုးသေချာရောက်ပါရဲ့။မရောက်ပါဘူး။အော်မေရတဲ့ကာသမီပေါ်ဘာလို့နေတာပါလိမ့်မလို့ဆိုတော့သူတက်ကောင်နဲ့လောဘလုံးနေတာ။မှန်ပါဘူး။သဘောပါ။မှန်ပါဘူး။ဒါကြီးများလည်းပါပူရရှိတယ်။အေးဒါထိုင်းနေကြစမှာကျွလို့ကြာကျွကမယ်လို့ဆိုရလို့ဩရဏရသေးတာတတ်နိုင်ရဲ့မတတ်နိုင်ဘူးအဲဒါသာသမီများကလိမ္မာရသာသမီကပြောလေလောကုတ်ပဲရှိသေးမှန်ပါဒါဖြင့် လောကဟုတ်တဲ့ဒကာရဲဓမ္မစိတ်ရောကိုပါဆိုတာလောက်ကြပါလောကဆိုတာပေါ်ရမဟုတ်လားမှန်ပါတတ်နိုင်လို့ပြောတာလားမတတ်နိုင်မင်းနဲ့ပြောနေမတတ်နိုင်မတတ်နိုင်နဲ့ဘဲနဲ့ပြောနေတဲ့လောကလို့ကအမေကလည်းရှောင်သားသမီးရောရှောင်ဖို့ရှောင်ပြီးတဲ့ကာလကဲကျွန်တော်ကလည်းလောကမဟုတ်တော့ဘူးတကယ်တမ်းပဲအမေကလည်းငါတို့ကလည်းလောကမဟုတ်ဘူးတကယ်တမ်းပဲဆိုလို့ရှိရင်ဖြင့် ဒါပဲတရားဓမ္မတို့မိုးရမနေမသေးရသွားရတဲ့လောက်ကြသာသမီများကိုလည်းတိုက်တွန်းကိုကိုယ်လည်းလည်းလုပ်လို့ရှင်းဖြင့်ဒါကဲနိုင်တဲ့အလုပ်ကြီးမှတ်ရှာဘယ်လိုမှတ်ကြလဲသဘောပါကြပါပါခိုင်းဒါဖြင့်တရားဓမ္မတို့အခုတော့ဖြင့်နင်တို့လားသာသမီတွေနာတို့ကနင်တို့ကို ကလေးလူသငယ်နှကားလေးမှပြေးကာလတောင်နင်တို့လူလူဖြစ်နေမသားနဲ့မရနဲ့နေကြမယ်ငါတို့စိတ်ထဲတော့သငယ်နှစားတော့ပဲစိတ်ထင်းရှိသေးတယ်လူကလေးပဲရှိသေးတယ်ပေါ့ဗျာမှန်ပါသဘောကျမိဘတော့ပြောင်းမေးရရရမယ်လူလေးပဲရှိသေးတယ်ပြောတာပြောတာရှိတာပဲမှန်ပါသူစိတ်ကူးတဲ့မှာတော့ပြောတာဖြစ်တာပဲတားရှိနိုင်ရတားရှိမတားရှိနိုင်လို့ရှိရင်တားရှိနိုင်တဲ့မွေပေးလိုက်စမ်းပါမှန်ပါပါပါလိုက် မဂ်ရင်7ပါးဆိုတာသဘောပါရဲ့။အဲဒါဖြင့်ဒကာရမတို့တယောက်တယောက်လုံးဝချော်နေတဲ့အလုပ်တွေကိုခမရတို့ပြုလုံးမနေသမ်းပါနဲ့တကယ်စိတ်ကောင်းစေနာကောင်းတဲ့တကယ်ရွတ်ဆောင်နိုင်တာလုပ်ပြသမ်းပါမှန်ပါသဘောပါလားဘာနဲ့တိုက်တွန်းကြမလဲအင်းဒါကဖြင့်ဗာမဏိဩရဏာရသေးတာကလည်းအမေမိဘကတတ်နိုင်တဲ့တိုက်တွန်းလို့ မှန်ပါသာသမီဩရဏာရသေတာကိုလည်းမိမိဘတတ်နိုင်တဲ့တိုက်တွန်းလုံးအမေမိဘဩရဏာရကိုလည်းသာသမီများကတတ်နိုင်တဲ့ဤပဲဆိုတာဖြင့်ယနေ့ကောင်းကောင်းတွေ့ပါပြီတွေ့ပါပါမတွေ့ကြသေးဘူးလားတွေ့လို့ရှိရင်ဒါခင်ဗျားတို့ဘုရားဟောတာဆိုတာရောသဘောကျကျပါဟုတ်ကောဟုတ်ကြလားလို့ဆုံးဖြတ်ချပါဟုတ်ပါတကယ်တော့ဟုတ်ပါတယ်ဆိုတာညံ့မလို့သေးလားဟုတ်ပါအဲ့ဒီတော့ခင်ဗျားတို့ လက်ဆောင်ကြပြီးစကားပြောနေတဲ့အလုပ်တွေဟာဖြင့်တဏှာကပြောနေတာအခုကညာကပြောတာမှန်ပါရှင်းမလားရှင်းပါဟာသာနာကမိနေများတခါလေအဲဓမ္မရောက်မှာဖြေရင်းနောက်လေးတွေပြောပြီးဒီကာလအမေကလည်းသာသမီပေါ်မှာမေတ္တာထားပုံတွေသာသမီများလည်းလိမ္မာတဲ့သာသမီတွေကအမေကပေါ်မှာမေတ္တာကရုဏာတွေထားပုံတွေများဓမ္မရောက်မှာကောင်းခြင်းဆိုင်ပြီးဒီကာလနာတယောက်တယောက်လုံးမနေကြစမ်းပါနဲ့ဆိုတော့ပြောတယ် ရေးပြီဗလားခမရတရားပြောလောနေတာဟုတ်တာလည်းမဟုတ်ခဲနဲ့ရှင်းမလားအပူတွေလုံးမနေပါနဲ့ဆိုတာကသဘောကျခိုင်းတယ်ဘာလုပ်ကြမလို့ဗန္ဒီကလည်းမင်းကဘာလုပ်ကြရမလဲမင်းကလည်းသာသမီများကိုအဲ့ဒါဖြင့်တရားဓမ္မတွေလူရကိစ္စလူရကိစ္စအပြည့်ရောက်တဲ့ အဲတိုက်တွန်းလုံးအစ်စ်အမှန်ဖြစ်ပြီးတကလားနေတယ်ဆိုတာဖြစ်မငင်းမဆန်တဲ့ဘုရားရှင်ကိုရမေကြီးကသစ္စာဉာဏ်နဲ့ပြောလိုက်တဲ့အတွက်ဒါအမှန်ပဲလို့မှတ်ပါမှန်ပါဘာကြမငင်းမဆန်သစ္စာဉာဏ်နဲ့ပြောလိုက်တဲ့ဥစ္စာမှန်လားမှန်ပါဒါရင်တိုက်တွန်းတတ်ကြပါလားတိုက်တွန်းပါဆုံးမတတ်ကြပါလားဆုံးမတတ်တွန်းသင်တတ်ပါလားတွန်းသင်တတ်ဒါဖြင့်ဘယ်လိုတွန်းသင်ကြမလဲခြေရခင်ရကျင်နာရုံမှန်ခဲ့တော့မှန်ခဲ့တော့လို့ဘုရား ရှင်းလားရှင်းပါအဲ့ဒါအကောင်းဆုံးနေပဲနမလို့ရှင်ပဲဈေးွက်ခိုင်ပြီးငိုရမယ့်ကိစ္စကြီးခင်ဗျားတို့အားပေးနေရရက်ပဲမှန်ပါဟုတ်လားအမေဖေကမမသားတွေမိတွေအမှန်တန်ကျင်နာယူရပြီးဒီကရနဲ့တော့ဆေးရှားကြဝါရှားကြဒီသေးလေးတိုက်လိုက်ဟိုသေးလေးတိုက်လိုက်နဲ့ပြီးတော့တတ်နိုင်ကြရဲ့တတ်နိုင်ပါဘူးမင်းမတတ်နိုင်တဲ့အလုံးနဲ့လောကလုံးလေးပါနဲ့ဆိုတာကိုကောယနေ့သဘောကျပါဗလားကဲဒါဖြင့်တတ်နိုင်တဲ့အလုပ်ကိုခရီးသတိတဲ့ညာနဲ့ရှာလိုက်တဲ့အခါမတွေ့လားတွေ့ပါဘူးတွေ့တဲ့အခါကျတော့ ဘာတွေ့တော့မသိဘူးဟာမေလမကင်စစ်ပါလမ်းမတော်ကြီးကနေလျှောက်သွားလို့မဟုတ်မသိမြင်နေနိဗ္ဗာန်ရောက်သွားသာရမိတိုက်တွန်းလိုက်ပြန်တော့သာရမိတွေကဒီတိုင်းလုပ်ပြန်တော့မကင်စစ်ပါလမ်းမတော်ကြီးကနေလျှောက်သွားတော့မဟုတ်မသိမနာတဲ့နိဗ္ဗာန်ကြီးရောက်သွားဘူးလားဩဒါမှခြေရောခင်ရောကျင်နာရောအမှန်တော့ဖတ်လိုက်ရပါသဘောပါကြပါခြေရောခင်ရောကျင်နာရောမှန်တာဖြင့်တိုက်တွန်းမှုပြောင်းပေးကြပါနော်မှန်ပါ ကဲဒါဖြင့်ဒကာဓမ္မတို့ဒါကရှေ့ပိုင်းမှာဒကာဓမ္မတို့မဲ့ခင်သာအာကိုရရှိတော့တယ်တာဖြစ်လဲအဲမဲ့ခင်နဲ့တိုက်တွန်းအမေဖေကိုပြန်ပြီးဒီကလာကျင်နာပါလေယူပါပါလေဆိုလဲဘာတိုက်တွန်းရမဲ့ခင်နဲ့တိုက်တွန်းကဲမောင်လေးတို့ကိုမြင်တော့တရားမှန်တွေ့ပါပြီတွေ့ပါတွေ့ကြတယ်ဘုရားတရားမှန်သေးချာတွေ့တယ်ဓမ္မတို့ဘာမှသံတရားရှိဖို့လိုသေးလားမလိုတော့ပါဘူးအော်ဟုတ်ပါလားတို့ပြောဆိုနေတာတွေကတော့ဖြင့် အပေါ်ရနဲ့ခရီးမပေါက်တာတွေကိုတကယ်တမ်းတို့အဟုတ်လို့ပြီးပြောနေတာပါလားဆိုတာဖြင့်သေသေးချာချာပြောမှကြရင်လည်းစဉ်းစားပါတော့ပြောမှကြရင်ပဲခန္ဓာလောကလုံးမလို့လားအမေမိသားကဗာသိညာကမေဖေကိုကျေးဇူးတော်ပြန်ဆောက်ခြင်းတဲ့သဘောပြောလို့ဘာယူတာတွေပါဝယ်ခဲ့တယ်အဘယ်လိုပူဇော်လို့ဘယ်လိုကြောမလို့ဆိုတာလေတရားဓမ္မတို့ဒါအဲတကယ်တတ်နိုင်တဲ့ ကိစ္စမျိုးလားလို့မေးပြန်တော့လေဘယ်နဲ့ဖြေကြမှန်ပါဘူးအင်းလောကမြလောက်ပဲရှိသေးတယ်မှန်ပါဘူးမာတပိဥပဒနာဆိုတဲ့မင်္ဂလာတရားပဲရှိသေးတယ်တပည့်ရအိဒ္ဓမင်္ဂလာမုဒ္ဓမာဆိုတော့မြတ်တော်မြတ်ပါတယ်တဲ့မိဘသာသမီယူရသာသမီကမိဘယူတာယူတာယူရတာတွေကမင်္ဂလာတရားတော့ဟုတ်ပါတယ်တကယ်တမ်းတတ်နိုင်တာလားလို့မေးလိုက်တဲ့အခါကျတော့မဟုတ်သေးဘူးမှန်ပါဘူးတပည့်ရဒါဖြင့် မိမိဘကလည်းသာသမီကိုတွန်းတင်တတ်ပါသည်သာသမီကလည်းမိမိဘကိုအပိတတ်ကြပါဗလားလို့မေးအပိတတ်ပါအပိတတ်ပြီဆိုတာသဘောပါအဲနဲ့မလို့ရှင်ဒီနီးနဲ့ဒီနီးမှအမေကလည်းဒီနီးမကင်မင်းနဲ့အမေဖေကလည်းမကင်နီးမကင်သာသမီကလည်းမကင်နီးကင်ပြီးကြလားအာဘေမှုထောက်ပံ့မှုမလုပ်ခဲ့သည်ရှိတော့ အမေသေးလို့သာသမီငွေရမှာတယ်လည်းမနှဲတာပါဘူးမှန်ပါသာသမီသေးလို့အမေငွေရအမေပင်ငွေရမယ်ချက်တွေရောမနှဲပါဘူးအဲ့ဒါလူရင်းမလုံးပြီလို့လို့မှတ်လိုက်တာမှန်ပါဘယ်လိုမှတ်ကြလူရင်းလောဘတင်တဲ့ချိန်ကုန်ခဲ့လို့မျက်ရည်နဲ့လမ်းဆိုးရမှန်ပါဘယ်လိုမှတ်ကြရှင်းကြပါရဲ့လားဘယ်နဲ့တော့ဘာကြောင့်မျက်ရည်နဲ့လမ်းဆိုးရလောဘတင်တဲ့ ခမရတို့အပြောများပြီးဒီကလာလူရင်းမပါတဲ့အတွက်နောက်ဆုံးမိသားတယ်လို့မေကိုရသားသမီးတွေတော့မေဖေငွေရအမေဖေသေးလို့သားသမီးမြေဆက်လက်ထွက်ချရတယ်ဆိုတဲ့ဥစ္စာအဲငကောလောကုဇာအဒီသိမ့်တယ်မှတ်စမ်းမှန်ပါဘယ်လိုမှတ်ကြမလဲလောကုဇာမျက်ရည်မှာစသိမ့်တယ်မှန်ပါတရားဓမ္မတော့လောကုဇာကမျက်ရည်မှာရှင်းပါရဲ့ရှင်းပါလောကုဇာကဖြင့်မျက်ရည် ဘောကျ။ဂိုင်းတကယ်တမ်းဖြင့်လောကမဟုတ်ဘူးလေမင်းတို့ဘုံမှာစေရောကိုပါပဲ။အမေမိဘကဒီလိုပြောပါ။သာသမီများကလည်းမိမိဘတို့ဘုံမှာပဲတကယ်စိတ်ရင်အမှန်နဲ့ဖြင့်ကျွန်တော်တို့ကျေးဇူးဆက်တာဆက်ကျင်ပါတယ်လို့ဆိုလို့ရှိရင်ပဲမိုက်ခင်အလုပ်ပဲတိုက်တွန်းကြ။မှန်ပါပါ။သဘောကျလား။ဒါနဲ့မရတော့ဒီတိုင်း မောင်းတဲ့နှမရောဒီတိုင်းဒီကြီးတဲ့ကိုရောဒီတိုင်းဒီတိုင်းမှာပဲလောကမဟုတ်ဘဲနဲ့ဟုတ်လားအမှန်တရားရောက်တော့မယ်ဆိုတာဖြင့်ဒီပါဠိတော်ကိုမြင်သဖြင့်ဒကာဓမ္မတို့ကြည်ကျင်တတ်တာသဘောကျကြပါတော့ရှင်းမလားရှင်းပါနှုတ်ကထွက်တတ်ကြပါလားထွက်တတ်ပါဘေးထွက်တာထွက်ပါခိုင်းတာဖြင့်သင်ကြပါစို့ဒကာဓမ္မတို့သင်ကြပါစို့တဲ့ဘယ်လိုသင်ကြလဲခိုင်းသာသမီများကလည်း ဘယ်လိုလုပ်ရမလို့လို့မေးဖို့မလိုဘူးလားအမေတို့ကကျွန်တော်တို့ကိုဥမနာမှာသင်မှာဆိုရင်လေကျွန်တော်တို့တည်းမျက်ရည်မထွက်ရအောင်သာသမီများကလည်းကျွန်တော်တို့ဒါလုပ်တော့မှန်ပါတပည့်ကြအမေမိဘတွေကလည်းနင်တို့သာသမီတွေမျက်ရည်ကြီးငယ်ကြတာငါမကြည့်နိုင်ဘူးဆိုပြီးငါမဝေယမနာယမတရားငါရောက်လို့လိုက်မယ်နင်တို့ငါဟိုရငါနာရငါသေးလို့ရှိရင်နင်တို့မျက်ရည်ကြတယ်နင်တို့မျက်ရည်ကြတယ်လည်းငါအကြည့်မခံနိုင်ဘူး နာမဟုတ်ရမနာရမသေးရကိုပဲနာအရောက်လုံးမယ်လို့တကယ်ခမည်းတော်စိတ်အားတင့်ပြီးဒီကလာလောက်ကြမယ်ဆိုလို့ရှိရင်ဖြင့်တကယ်ချစ်ရခင်ရသာသမီများမျက်ရည်ကျမှုကိုလည်းဒီကဇတ်သိမ့်ပေးရရပါပါသမီများကအမိန်ကမျက်ရည်ကျမှုကိုကိုကိုယ်တိုင်ကလောက်ပြီးဒီကလာမဟုတ်ရမနာရမသေးရသွားလိုက်မယ်ဆိုရင်အမိန်မိဘရဲ့မျက်ရည်ကိုဇတ်သိမ့်ပေးရရောက်မရောက်ဘူးလားသဘောပါကြလားဟာဘုန်းကြီးက တကယ်ကိုတရားမှန်တရားစိတ်ကိုပြောတဲ့တွေ့ခမည်းတော်ကမျက်ရည်ကျတဲ့ဇက်ကိုတောကပရိဒုဝယင်ထုမြေလူဆိုတဲ့ဇက်တွေသိမ့်စေခြင်းလွန်လို့အမေလည်းသိမ့်သာသမီအမေဖေးလည်းသိမ့်သာသမီလည်းသိမ့်တဲ့ဥစ္စာဖြင့်ခြေရုပ်ခင်ရုပ်ကျင်နာရုပ်မှန်ကဖြင့်တရားဓမ္မတို့ဒီလမ်းနဲ့ဒီစကားမှတပါလွှဲเสียမရှိအောင်မှန်းနေတယ်မှန်ပါသဘောပါကြ gain ဒါဖြင့်ခမည်းတော်ပြောနေတဲ့လောကုတ္တရာပူပဲဆိုတာကော ဟောကြပါရှင်းမလားပြောမိကြသေးလားပြောမိပါအဲပြောမိဖြစ်ပါဗျာသဘောကျလားပြောမိရင်ဘယ်နဲ့လဲဖြစ်ရမှာပါဘူးမဟုတ်တာပြောမိလို့မှန်ပါဘယ်နဲ့ကြောင့်ဖြတ်ခိုင်းနေပါလဲမဟုတ်ပါဘူးမဟုတ်တာပြောမိလို့လို့ဆိုတော့အခုတော့ပြန်သာသမီများကလည်းမိမပြောတဲ့စကားရိမ့်မိပြီမေးမိသေးဘူးလားမင်းဒါလမ်းမှန်သေးပါဘူးသူပြောနေတယ်အမိမကသာသမီပြောတာလည်းသာသမီများကအဲလမ်းမှန်သေးပါဘူးဆိုတော့ရွေးတတ်ပါပြီ အဲမေသောတိကမိန်းကကိုလောကီပြောနေပြန်လို့ရှိရင်လမ်းမမှန်သေးပါဘူးဆိုတာရောပြောတော့ပြီမဟုတ်လားဂိုင်းဒီကရှိမင်းလည်းလောကမလုံးနဲ့မင်းနဲ့သာသမီတွေကလည်းတို့မိန်းကကိုလောကမလုံးနဲ့ကွာငါတို့ကလည်းမင်းတို့ကိုလောကမလုံးတော့ဘူးဟိမင်းတို့လည်းမကင်လို့လို့ငါတို့လည်းမကင်လို့လို့မင်းတို့မကင်လို့လို့လို့ရှိရင်ငါတို့မျက်ရည်သိမ့်ပေးတာနဲ့အတူတူပဲလို့မိန်းမကပြောစား တပည့်ကြသာသမီများကလည်းကျွန်တော်တို့ဒီလုပ်လုပ်ပါမယ်ဆိုလို့ရှိရင်လုပ်ပြောင်းလုပ်တော့မယ်ဆိုအမေကမျက်ရည်သိမ့်ပေးတာပဲမှန်ပါတပည့်ကြဒါဖြင့်နှုတ်နှွားအမတန်ကျေးဇူးမျှတာတဲ့သဘောရောက်မရောက်ရောက်ပါဒါဖြင့်သာသမီများကလည်းဘာလုပ်ပါမယ်ဆိုတာကိုဝန်ခံဖို့ကောင်းကောင်းပါဘုရားနာမဲ့ကလေးလုပ်ပါမို့ဝန်ခံဖို့ကောင်းအမေမိဘတွေကလည်းဝဲမင်းတို့ကလည်းမငိုရအောင်မင်းတို့မငိုရအောင် ငါဇတ်သိမ့်ပါတော့မယ်ဆိုတဲ့လက်ကိုမင်းပါလေအတက်ပြီးလုပ်ဖို့မကောင်းဘူးလားကဲကိုတော်ကြီးကိုမျက်စိအောင်မှာလူပုံထဲမှာဆယ်ခွဲကျိုးနေတဲ့ငိုဝဲရှင်မှာကိုအမိမိပါကတော့ခင်ဗျားတို့ကသေသွားပြီမဲ့ကြည့်လို့ကောင်းရလားကြံတဲ့ပုဂ္ဂိုလ်ကောင်းပါဘူးအဲဒါလည်းမင်းတို့ငိုဝဲရှင်တာလည်းငါမစင်းအောင်လုပ်ပါမယ်ဆိုတော့သူတို့မျက်ရည်ကိုခင်ဗျားတို့လက်ကင်မွားနဲ့တုတ်ပေးတာမဟုတ်ဘူးထွက်ကုန်မထွက်ဘူးမှန်ပါရင်းနေလားလက်ကင်မွားနဲ့တုတ်တာလားထွက်ကုန်မထွက်ရတဲ့နည်းလားကဲဒါဖြင့် တော်တော်ကောင်းတဲ့အလုပ်ပဲမှန်ပါဘုရားသခင်ကညာနဲ့ပြောလိုက်တော့တရားဓမ္မတွေအမှန်တန်ရှင်းပြီအမှန်တန်လင်းတဲ့အဓိပ္ပာယ်ဟာဖြင့်ပြောစရာမရှိတော့ဘူးမှန်ပါသဘောပါမှန်ပါဆုံးမတတ်ကြပြီနော်တွန်တင်တတ်ကြပြီမှန်ပါကောင်းပြီတိုင်းနေရာကြပါပြီတရားဓမ္မတွေဒါပြမက်ကင်အလုပ်ကိုဘုန်းကြီးများကရောဘုရားသခင်ကရောကွာတဲ့မက်ကင်မှတပါအမေကသာသမီကယ်နေတာမရှိဘူးသာသမီကအမေကယ်ယူနေတာမရှိဘူးဆိုတာဖြင့် အခုတရားမှာကောင်းကောင်းသိကြတော့မှန်ပါပါသဘောကျသာသမီကမေကယ်ရင်လို့ရှိရင်လည်းမဲ့ကမဲ့တိုက်တော့အမေဘေးကသာသမီဒီတိုက်တွန်းကြလည်းမဲ့ကယ်ရတယ်ကယ်ယူနိုင်တဲ့နေ့လည်းမဲ့ကယ်နေ့သာသမီကမေဥကကျေးဇူးဆက်တဲ့နေ့ဟာကောမဲ့ကယ်မဲ့ကယ်လောက်ပွားနေရှုနေမှတပါ့ ဘာမှမရှိဘူးဆိုတာသဘောကျကြ။ဒီတိုင်းပြမကောင်းမှနေတော့ပူပဲလို့ကမှတ်စမ်းပါ။သဘောကျလား။အင်းဒါလေးတခါလဲတခါဓမ္မတွေစီဝါရေးနဲ့မှလိုက်ဝက်ကလေးနဲ့မှလိုက်ဟုတ်လားအရင်လေးထုတ်ပေးမှလိုက်နဲ့တော်ကြဝင်အရင်ထုတ်ပေးရင်မှတော့ဟိုအိုဘဲနဲ့ပဲဆင်းနေတာပဲ။မဆင်းဘူးလားဆင်း။ဂိုင်းတာဖြင့်ဒီတိုင်းတော်ပါမလား။တော်ပါဘူး။ဟောမိဖေတွေကိုတခါတည်းသိဥမာတွေကိုထိုက်တန်တဲ့ဝတ်တွေဆင်းပြီးဒီကရထိုက်တန်တဲ့စားသောက်တွေကျွေးနေတော်ချသူအိုဘဲနဲ့ပဲ သွားကြည့်မိရဲ့ကြည့်ရအောင်မှာပဲဆိုတာကိုညင်းဖို့လိုသေးလားမလိုပါဘူး။ကဲသဘောပါကြ။အဲဒါဖြင့်ဒကာရမတို့အမေလည်းဒီနည်းယူပါသာသမီလည်းဒီနည်းယူပါဆိုတော့ဖခင်ကတော့ပြန်ဟောပြီ။မှန်ပါဘူး။မခင်အလုပ်ကိုသူသင်တော့မှာပေါ့။မှန်ပါဘူး။ဟောနေပါသင်မရ။မခင်အလုပ်သင်ရတော့မယ်ဆိုတော့ဒကာရမတို့မခင်အလုပ်ဒီကားလဲဆင်သာဤလှုပ်ထိုက်တဲ့အလုပ်လည်းဟုတ်ပြီ ပါသမီးလှုပ်ထိုက်တဲ့အလုပ်ကောဟုတ်ပါဘူးအမေမိဘကြီးလှုပ်ထိုက်တဲ့အလုပ်ကောဟုတ်ပါဘူးဒါကိုဘုရားသိချင်တယ်ဩသာသမီးများဖြစ်ပါလေကမ္မရဲဆိုလို့ရှိရင်မိဘလှုပ်ထိုက်တယ်လို့ပေါ်လာပြီဟုတ်ပါသာသမီများကလည်းမိဘဖြစ်ပါလေကမ္မရဲဆိုလို့ရှိရင်မိဘမျက်ရည်ဇက်သိမ်းတဲ့အလုပ်ဟာမက်ခင်အလုပ်ပဲဆွနိုင်ရဆွနိုင်ပါအဲ့ဒါယနေ့သဘောပါကြပါလားဒါဖြင့် မောင်နဲ့နှမဇတ်သိမ့်တာလည်းဒါပေါ့ဗျာလင်းနေမရဇတ်သိမ့်ကြင်ရောနာတခါလည်းသေးလို့မရငိုရတဲ့အလုပ်ဟာလည်းရှစ်ကွဲကျူးနဲ့ပဲဟုတ်လားအဲမရသေးလို့လင်မာဘူးဆွေးဒုက္ခရောက်ရတာလည်းရှစ်ကွဲကျူးနဲ့ပဲတယောက်တယောက်ရှစ်ကွဲအကျိုးနဲ့အလုပ်ကိုဇတ်သိမ့်ကြင်ကြလို့ရှိရင်နဲခမွန်းတဲ့လုပ်တယ်လေခမွန်းမကို မဟုတ်မနာမသေးတဲ့ဒီပုဂ္ဂိုလ်ရေးပေါ့ဗျာမှန်ပါအင်းခမုန်းတဲ့ကိုလည်းခမုန်းမကကျင်လာပါလေဥရောပါလေဆိုမဟုတ်သေးမြဲနေတဲ့ဒီပုဂ္ဂိုလ်ရေးကခမုန်းမရေးရေးမှန်ပါဆိုနိုင်ကြဆိုနိုင်ပါအဲ့ဒါပြန်တာရဲ့ဒီတရားတွေတယောက်တည်းဟောတဲ့တရားလားနှစ်ယောက်သုံးလုံးမှတယောက်တယောက်ငဲ့ရရောက်မြေစသိမ့်တဲ့တရားဆိုတာဧကံဖြစ်မှာပဲမှန်ပါမဖြစ်နိုင်ရသေးဘူးလားဖြစ်နိုင်ပါပေါ်ကြဗလားဒါဖြင့်မောင်နေနေကြပါပြီကွာမှန်ပါ ယ်မြင်တဲ့ကိုယ်တော်ကြီးပါလားဆိုတာဒကာဓမ္မတို့ရှင်းမလားရှင်းပါပါသမညတွေးတော့ကတော့မမိုင်းအမေမျက်ရည်ချက်ကိုသာသမီးကသိနေလို့မထင်ဘူးဟမ်သာသမီးမျက်ရည်ဆက်လက်ဖြစ်ရမယ်ကောအမေကသိနေလို့မထင်ရဘူးအခုသေးသေးချာချာအမေကမက်ခင်အလုတ်လုတ်လို့ခီးပေါက်သွားပြီဆိုမှဖြင့်သာသမီးများကြီးမျက်ရည်ကိုပုတ်เสียလိုသေးလားမလိုပါဘူးသာသမီးများကတကယ်မက်ခင်ဆိုင်ပြီးဒီကလာရိယာပေါင်တို့ ရောက်သွားတဲ့အခါအမေကမေးအမေမေရေကိုသာသမီကသုတ်သက်ပေးဖို့ရှိသေးရဲ့မရှိပါဘူးတကယ်ခန်းချုပ်သွားတယ်တပည့်ကြဘယ်တော့ပေါ်သေးဘယ်တော့မှပေါ်ဘူးဆိုတဲ့ရေးကဖြင့်အမှန်ကောင်းတဲ့ရေးလို့ဆိုလိုက်မဆိုလိုက်အဲဒါဖြင့်တရားဓမ္မတို့အမေကအခုဟောတဲ့တရားတွေအမေကသာသမီရွှေဆောင်တဲ့တရားသာသမီကအမေကိုရွှေဆောင်တဲ့တရားအဲဒီတရားဟောလိုက်မယ်ဆိုတာကိုခမရတို့အထုချပြီးတော့မှတ်လိုက်ကြပါတော့ သဘောပါလားကောင်းပြီတော့ဖြင့်ငရမတို့ဟောရအောင်မယ်ဆိုလို့ရှိရင်ဥပမာလေးတစ်ခုပြလိုက်ရစီအောင်ဥပမာလေးတစ်ခုပြနော်ဥပမာတစ်ခုပြတဲ့အခါကျတော့ရှင်ဖြင့်ဒီကဖရာလက်ထက်ကတော့ဒီလိုဓမ္မီတွေတော့ဧကမရှိတာမှန်းနေတော့သူတွေမိခွက်ထဲမှာစီလေးထည့်กว่าလို့ဖရာပြနော်ဒါလေးကစီပေါ့ဗျာမှန်ပါ သဘောကျအင်းစီထဲမှာလည်းတကားစီကြီးကလည်းထားမတော့နိုင်တော့မိစ္ဆာလေးကိုမိစ္ဆာလေးတက်กว่าမလားဘူးလားဒါဖြင့်စီရမိစ္ဆာရယ်နော်ကောင်းပြီဒါဖြင့်ဒကာဓမ္မတွေစီရအမိစ္ဆာရယ်ကဲဒကာမိစ္ဆာလေးနဲ့စီရင်ရှိနေလေညာတော့လေလက်မှုအလုပ်ကတော့မိတော်ဝမှာဖြစ်မှာမှန်ပါပါလက်မှုအလုပ်ကမိတော်ဝမိတော်ဝမှာဖြစ်မှာဖြစ်ပြီးဒီကရကဲဥပမာတဲ့ဘုရားဟောတဲ့အတိုင်းမိလေးလေးတောက်ပြီးလိုက်တာပေါ့ တပည့်ကြဒါဖြင့်တစ်ကဒီတစ်ကမေးရာသုံးကမေးတော့တပည့်ကြကဲဒါဖြင့်မေးတော့လာလို့ရှိရင်ဒကာဓမ္မတို့အလင်းကလေးတော့ပါတော့ပါပါအလင်းရောမလာဘူးလားလာပါကဲဒါဖြင့်လေးကအလင်းတော့မှိုက်တာတစ်ကဘာပါလဲရှိပေါ့ဗျအမလေးစောလိုက်ရမေးကြကတစ်ကဘာပါလဲအေးမေးကြပဲသုံးကဘာပါလဲမိတော့မိတော့မိတော့ သဘောကျအဲသုံးကပြီးတော့ကလေးလေးကဘာကလဲအလင်းရောက်လေးဆိုတော့ဒကာဓမ္မတို့ဒါသဘောကျကြပါရှင်နန္ဒကညီတော်မင်းနာဆိုတာကြားဘူးလို့မသူကဘိက္ခုနီမှာ900ခေါ်တယ်ဒီဘိက္ခုနီမှာ900ဟာဒကာဓမ္မတို့ရှင်နန္ဒတရားသာနိုင်ရမယ်ဆိုဘိက္ခုနီမှာ900ကဘယ်လောက်ထျောက်သူတို့စိတ်ထဲမှာသုံးမြတ်ချထားတယ်လို့မေးလို့ချင်းဖြင့်900ရှင်နန္ဒတရားနိုင်ရမယ်ဆိုလို့ချင်း အခုနာရရင်အခုသောတာပန်ဒီပါရဲ့ရှုပ်ဘကုနိမကစိတ်ဆုံးပြတ်ချက်ချတယ်တချို့ဘကုနိမကလည်းငါသာရှင်သန္တာတရားကိုနာရမယ်ဆိုလို့ရှိရင်သက္ကရာကံတော့ဧကံဖြစ်ပါရဲ့တပတ်ကြတချို့ဘကုနိမတွေကလည်းငါသာဒီရှင်သန္တာတရားနာရလို့ရှိရင်အနာကံတော့ဧကံဖြစ်ပါရဲ့သူတို့ဆုံးပြတ်ချက်တယ်နော်တချို့ဘုရားဒီမှာကငါသာရှင်သန္တာတရားနာရရှင်ယန္တာမှာတော့သိချင်ဖြစ်ပါရဲ့ဆိုတော့စိတ်ကူးလေးမျိုးမရှိကြဘူးရှိပါဘူးစိတ်ကူးကလည်းကြောက်ရကောင်းတယ်ပေါ့လေ စိတ်ကူးကလည်းကြောက်เสียကောင်းတယ်နောက်ဆုံးမိတ်ဒီနေ့ကိုစိတ်ကူးတိုင်းတရားကွာဖြစ်တတ်တယ်ဒီဘဝသောတာပန်တော့မှန်တာတဲ့ပုဂ္ဂိုလ်တက်လို့ကိုမရဘူးအခုဒီဝိထုမှာလာနေတာကဒီရှင်နန္ဒကဟောတဲ့ခါကျတော့သောတာပန်လောက်သူတရားနိုင်ရင်သောတာပန်ဒီမဲ့လို့မှန်တာတဲ့ပုဂ္ဂိုလ်သောတာပန်ဒီဘဝသောတာပန်သာဒီတက်ကိုတက်ဘူးတချို့ကရှင်နန္ဒတရားနာလို့ရှိရင်သရဂန္ဒီမှာပဲလို့သုံးမဲ့ချတဲ့ပုဂ္ဂိုလ်ကလည်းမောင်းနေပဲနဲ့ထင်တယ် တက်လို့မရဘူးမှန်ပါသူစိတ်ကူကအဲ့ဒီမှာဆုံးမြတ်ချတာမှန်ပါတချို့ကနာယံဒီမှာပါပဲသန္တနာတရားကနာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တက်လို့မရဘူးမှန်ပါတချို့ကရဟန္တာဖြစ်မယ်ဆိုတဲ့ပုဂ္ဂိုလ်က1 2 3 4ကြောင့်သူတက်ပါဒါကြောင့်စိတ်ပေမဲ့ဒကာရမတို့သူဆုံးဖြတ်ချက်ကပေမဲ့ကြောက်ကြက်ကြီးပါလားမှန်ပါခိုင်းတာဖြင့်ဒါထားလိုက်ပါဦးနဲ့တင်းနံပါတ်ကရှိဒကာရမတို့ နှစ်နံပါတ်တွေကလည်းဖြင့်မေးတာသုံးနံပါတ်တွေကမေးလေးနံပါတ်တွေကအလင်းသဘောကျအဲ့တော့ရှင်နန္ဒကဘိက္ခုနိမတွေကိုတရားဟောဖို့ညီရန်ဒီကပ္ပေတောတိပြီမှာဘိက္ခုနိမခေါင်းဆောင်ကြီးဖြစ်တယ်မိရိတော်ဘောဓမိကရှင်ဗျာဒီလိုဘိက္ခုနိမတွေဆုံးမတော်မူပါတရားဟောတော်မူပါလှည့်ကြနဲ့တပည့်တော်ဒီပြစ်မထားပါနဲ့ဆိုဘိက္ခုနိမ900ပေါ့ ပြစ်မထားပါနဲ့ဆိုပြီးကြတယ်လျှောက်တော့ဘုရားကဒါဖြင့်အလေးကြတရားဟောစီလို့ခနဲ့ရန်တာတွေအမိန့်ထုတ်တယ်အလေးကြတရားဟောစီဆိုတော့အလေးတွေအကုန်ကြအကုန်တော့ရှင်နန္ဒမောင်နိုင်တပါးပဲကျန်မှန်ပါရှင်နန္ဒတပါးကျန်တော့ဘုရားသခင်ကိုယ်မကြီးလို့သိသူကတော့သူ့လည်းကြလာလို့ရှင်အချုပ်ဆရာရှိသေးတယ်တပိတ်ဖုတ်ဆရာရှိသေးတယ်ခရီးထွက်ဆရာရှိသေးတယ်ဟောကုန်မဟောကြဘူးသူကတော့မဟောကြဘူး ဘိက္ခုနိမတွေကလည်းသူဟောမှကြက်မှာဘုရားလို့ကုန်ကျုပ်မှန်ပါခက်လိုက်တဲ့ဖြစ်ချင်းဒကာဓမ္မတို့ဘိက္ခုနိမတွေကဘုရားလို့ကျွတ်တယ်သစ်ပင်ရန်တွေဟောတော့ကျွတ်မကျွတ်ဘူးတဲ့သူဟာဒကာဓမ္မတွေတရားတော်တွေလက္ခဏာသုံးပါပဲကျွတ်ပါရဲ့ကျွတ်ပါမဟုတ်ဘူးတဲ့ရှင်နန္ဒရဲ့ဝေနေယဘုရားရဲ့ဝေနေယဘာလို့ကြောက်ကြကောင်းလို့ဒကာဓမ္မတွေဟုတ်ပါဘူးသူ့ဝေနေယဆိုတာသူ့တပိသားမျိုးကိုသူချွတ်မှရတယ်ဘုရားချွတ်မှရမှာကိုယ်ကဘုရားချွတ်ရမှန်ပါ အဲသောကချွတ်မှရမယ်ပုဂ္ဂိုလ်ကသောကချွတ်အဲသူ့ဝေနေရနဲ့သူလို့ဆိုတာလဲခမရတို့မှတ်ထားဖို့ကောင်းတယ်ဘုရားကသောကနန်းဒီရှင်တော်နဲ့ချွတ်ရမယ်ဘိက္ခုနီမရှိဘူးရန္တာတွေအလက်ပြဟောစေလို့သူဝမဟုတ်ဟဲ့လားအလက်ပြဟောစေလို့သာမင်းထုတ်လိုက်ပါတယ်ဆိုတာကဓမ္မတွေမှတ်တိုက်ပါဒါနဲ့သူဒီအလက်ပြဒီနေ့ဘုရုလဲတော့ကညီတော်အနန္ဒာယညီတော်အရှိရှင်ထုတ်ရတာဟုတ် ဘုရားတခြားသံဃာတွေတော့ကုန်စီကုန်ပြီဗျာရှင်သန္တာကလည်းပြောလို့မရဘူးသူမဟောကြမှုတဲ့ကရိရရှာရှာပြီးခရီးသာထွက်နေတာပဲကိစ္စတွေသာပြနေတာပဲအဲခေါ်ကွာတယ်ငါမိတ်နဲ့ခေါ်လိုက်ဆိုတော့ရှင်သန္တာကကြွတယ်မင်းဒီနေ့ပဲခုဒီမှာတရားဟောမယ်ကွာမိတ်ထုတ်လိုက်ဒါနဲ့သူဆုံးကပြန်လာပြီးကြတာပဲခုဒီမှာကြောင်းဝင်ပြီးကြတာတရားဒီဘဝရှိနေထိုင်ခင်းတွေဟောပေးတဲ့အခါမှာသူကထိုင်ပြီးကြတာတရားထိုင်ဟောတော့မယ်လို့ထိုင်လိုက်တဲ့အခါမောင်းနိုင်တယ် သူနဲ့ကျွတ်ချင်းကျွတ်ဖွဲ့ရစောစောရှိရှိကသိတာသာဖြစ်တယ်မှန်ပါသူတရားဝဲထိုင်နိုင်ရင်ပဲဘဂုဏီမတို့ဘဂုဏီမ900လည်းရောက်လာတော့သင်တို့ငါတရားဟောတော့မယ်တဲ့သို့တော်လည်းတဲ့သင်တို့ငါဟောတာအကြီးကိုတခါတည်းသင်တို့ကနားထောင်မနေပါနဲ့ဟောတဲ့တဲကအခုတန်တရားရှိတယ်ဆိုဒါတပည့်တော်တို့အခုနားမလဲသေးဘူးထပြောပါအောင်လို့ပြန်မေးရမယ် ပြန်မေးခဲ့လို့ရှိရင်ဖြင့်ငါကလည်းအစင်းနဲ့မပြန်ဖြေဖို့ရဟာဒီဝတ္တရားငါမှရှိတယ်ဆိုတော့ဒီရင်ဘိက္ခုနီမှာ900ကကိုမြင့်တော်မောင်နိုင်လို့အော်ဒီပြင်ရန်တာတွေကဟောတော်တယ်ဒီစကားမျိုးတစ်လုံးမှမသုံးဘူးမသူပါရမီရေစက်ကပါလိုက်တော့အခုတော့ပြန်အဲတို့တရားမှမဟောရတယ်ကိုဟောတော့မယ်ဟောမယ်တရားတွေကနားမလဲလို့ရှိရင်ပြန်လဲမေးနိုင်တယ်အဖြေလဲပေးနိုင်ရမယ်မဖြေနိုင်တဲ့ပုဂ္ဂိုလ်ကပြန်မေးရမယ် နားလဲတယ်မလားတယ်လဲမင်းတို့ကမေးလိုက်မယ်မေးတဲ့အခါကျတော့နားလဲနားလဲလို့ပြန်ပြောမယ်နားမလဲလို့ရှိရင်နားမလဲသေးဘူးတထဟောပါအောင်လို့သင်တို့ကပဲရှောက်နိုင်တယ်သူဟောနေကိုဘုန်းကြီးများဟောနေတာဆိုတော့ရိပ်နေတယ်ဒီတရားဓမ္မတွေနားလဲလားမေးလိုက်တာဘာရုံကဘာရုံလို့အခုပြဟောနေတာဒီရှင်နန္ဒတို့ဟောနေကိုပြောနေတယ်ဆိုတာလဲအာရုံကဓမ္မတွေတသက်ကံလုံလောက်ပြီရှင်းကဒီလိုမရှိဘူးမှမင်းရှင်းကတော့ဟောတဲ့ဘုန်းကြီးရည်ကြီးထောင်ပြီးဒီတိုင်းဟောတော့ပြီးတာပဲ ဘုဇတိတိဘုဒ္ဓကစပြီးဒီကရဤကပိဓမ္မဒေနာမြတ်တိကဆိုပြီးတာဘရုဗာမင်းနဲ့တော့ထားသွားတာပဲဒီတိုင်းနေတာအဲ့ဒါနားလည်းနေနားမလည်းလဲနေပါနေရဆိုတော့အတော်ခဲရမှုလားခဲရမှုပါလည်းလင်္ကာပကုံးနေနဲ့လားစီကုံးပြီးဒီကရထားလိုက်တော့လင်္ကာပကုံးဟိုကကျက်တယ်ဘုန်းကြီးကလည်းမနေရအောင်ကျက်ထားတော့သူကဆုံးဖို့အရေးကြီးနေတာပဲခင်ဗျားနားလည်းမလဲအရေးမကြီးနိုင်ဘူးမှန်ပါသဘောပါအဲ့ဒီလိုဟောတဲ့တွေကဘယ်တော့ကျွတ်တောင်းဝင်နိုင်မှာမလို့ အမှန်မခဲဘူးလားအမှန်ရင့်တဲ့ပုဂ္ဂိုလ်ဖြင့်ဘုန်းကြီးတို့မဆိုလိုဘူးပေါ့ဗျာဒီတရားပါတဲ့ကအလုတ်စင်ကပါပါလားဆိုတော့အလုတ်စင်ကခန္ဓာငါးပါးအိဋ္ဌတရားရှိတယ်ဆိုတော့လောက်ပါတယ်ပဲခန္ဓာငါးပါးနဲ့သိတာမကောင်းအိဋ္ဌတရားရှိတယ်ဆိုတော့လေဘယ်အိဋ္ဌပါလိမ့်မလို့ကိုင်းကုတ်ကလည်းပေါ်သွားနိုင်တာမဟုတ်ဘူးအမှန်မခဲဘူးလားခဲပါဘူးကဲအခုတရားမျိုးတွေကတော့ဒီမှာလဲအခုလိုချပြပြန်တယ်နားမလဲတာကိုလည်းမလဲသေးလဲမင်း အဲလဲလားမလဲလားလဲမေးတယ်မလဲသေးလဲထင်လို့ရှိရင်လဲအဲဒီဥစ္စာထပ်ပြောပါအောင်ဆိုလို့ရှိရင်ပြောတဲ့တရားတွေဖြစ်နေတော့အမှန်တန်ဖုတ်တန်တဲ့ခက်ပဲလို့ဆိုတာတရားဓမ္မတွေဆုံးဖြတ်ချပါအမှန်တန်ဖုတ်တန်တဲ့ခက်နော်ရှင်းရထောင်ခေကြီးကဘလောက်ကြာလာတယ်လို့သူမပြောတော့ဘူးတပည့်ကြအဲ့ဒီရထောင်ခေကဘုန်းကြီးလည်းမမြင်ရဘူးကွာသူကဘုရားကြီးကိုတော်ကနေဝိဇ္ဇူတွေစနေတာပဲတပည့်ကြနောက်ဆုံးမေး ခက်ခဲတဲ့နည်းနည်းတဲ့ပြီးဓမ္မဒေသနာတော်မြတ်တိကဆိုကုသရဓမ္မအကုသရဓမ္မဆိုဒါနဲ့မနိဗ္ဗာန်ရောက်စေဒီလိုဖြစ်သွားတာမှန်ပါရောက်နိုင်မှာမလားညာနဲ့ရှင်းဖို့လည်းမအတော်ခဲဘူးလားရင့်တဲ့ပုဂ္ဂိုလ်တော့ဘုန်းကြီးမဆိုလိုဘူးပေါ့ဗျာဒီလိုဘယမရှိတဲ့ပုဂ္ဂိုလ်ကြတော့ဗရပရမပုဂ္ဂိုလ်တော့မဟုတ်ပါဘူးလို့ဝိပဿနာတင်ယူပုဂ္ဂိုလ်ရဲ့ဝေဘာဟောမှရမှာပုဂ္ဂိုလ်တွေဝေဘာမှမဝေဘာတော့ပဲတောက်လျှောက်ပြေးတော့တာပဲရနိုင်လို့တော်ခဲဘူးလား ကဲဒါဖြင့်ဒကာဓမ္မတို့ကရှင်နန္ဒဟောပုံကတော့ကောင်းတယ်နော်မှန်ပါဘိက္ခုနီမတွေထိုင်ခါရေးသေးတယ်တရားမဟောသေးဘူးကဲအသင်ဘိက္ခုနီမတို့အသင်ဘိက္ခုနီမတို့ငါတို့တရားစဟောမယ်ဟောတဲ့အခါကျဟောတဲ့တဲ့ကနားလည်ရင်လည်းလဲတယ်ပြောကြပါနားမလည်လို့ရှိရင်လည်းပြန်မေးပါပြန်မေးတဲ့အခါလည်းငါကအဖြေစင်းစင်းပေးဖို့ပါပဲဆိုတော့တရားမနာခြင်းကိုကစိတ်ကရွှန်းကို တရားမနာခင်ပဲနဲ့သိရွှင်ကုန်သိရွှင်ကုန်ပြီဘယ်ကိုတော်မှဒီလိုမပြောဘူးဘုရားကြီးဘုတော်ကိုတော်ကြီးပဲဆိုတဲ့အိပဲရောက်တယ်သဘောကျအဲ့ဒီလိုဆိုဖြစ်ပြီးဒီကလာနေတော့ဘယ်ကူတော်ဘယ်ရဟနာကြီးတွေအင်းရှင်သာရိပုတ္တရာဟောရှင်နန္ဒဟောအမျိုးမျိုးဘုံဘုံဘုရားလက်ထက်ကတော့ရဟနာတွေအစုံပေါ့လေအလှည့်ကြတယ်ဟောကြတာဘယ်သူမှတို့ဒီလိုမပြောဘူးအားတို့ရှင်နန္ဒကတော့ဖြင့်မသိလည်းမင်းနိုင်ကြတဲ့အဲပြောင်းလို့ဖြစ်ရမတဲ့ဆိုတော့ အင်းတို့တော့ပြန်ဒီကသောတာပန်တရားမှာသရဂံတရားမှာသူမှန်းကြည့်ရေကုံလားကုံတာပဲမှန်ပါမလားတယ်မလားအဲ့ဒီညမရှင်နာနာကဲ့ရိုသေးသေးနာကြဆိုပြီးပထမရှိဥစွာဥပမာလေးသူကပြတယ်ခொနကတဲ့နံပါတ်ကဗါတဲ့နဲ့နံပါတ်ကမိရသုံးနံပါတ်ကအဲမိတော့လင်းနံပါတ်ကအလင်းမိတော့လည်းအလင်းနဲ့ဟာလဲမိတော့ကဒီနာနဲ့တောက်တာမောင်းနိုင်နော်အလင်းကတော့သူအားရှိသလောက် မှန်ပါမယ်ဆယ်ပေပတ်လဲပေတရပတ်လဲသွားချင်တယ်သူသွားမယ်မှန်ပါအဲ့ဒါကြောင့်မိတော့နဲ့အလင်းနဲ့တရားစီမှတ်ပါမှန်ပါသဘောကျကြောက်ဂိုင်းဒါဖြင့်ဒီလိုပြပြီးကြလားထားလိုက်ပြီးကြလားဥပမာနဲ့ပဲတရားဓမ္မတွေရှင်းကြည့်ပါတော့တဲ့ခြေကလည်းခန္ဓာပြောက်တတ်တဲ့အမျိုးပဲမှန်ပါသဘောကျကြောက်မိကြလည်းပြောက်တတ်တဲ့အမျိုးပဲမှန်ပါသဘောကျရင်နော်ကြောက်မိကြလည်းသေတတ်တဲ့အမျိုးပဲမှန်ပါဒါဖြင့်ခြေလည်းခန္ဓာတတ်တဲ့အမျိုးမို့ခန္ဓာ မိစ္ဆာကလည်းပျောက်ပြက်တတ်တယ်မင်းတို့ပျောက်ပြက်တပည့်ကြအဲမိကလည်းငိမ့်တတ်တယ်မင်းတို့ငိမ့်ရမှာပဲမှန်ပါပါအဲ့ဒီကဲတော့ငိမ့်ခဲ့တော့ရှိတော့ဒီအယောင်ကြီးဒီသုံးမျိုးကြောင့်ဆက်သွယ်ဒီသုံးမျိုးကြီးတော့အကြောင်းကြောင့်ဆက်သွယ်နေတဲ့အလင်းဆိုတာမောင်နိုင်ဒီသုံးမျိုးတဲ့အရင်ကြကြပျက်စီးရမှန်ပါဒကာဓမ္မတို့ဒီထဲမှာစီရမိဇာယမိရဲ့အလင်းရာ သူအရင်ဆုံးကြောက်တဲ့လည်းမေးရင်ဘယ်နဲ့ပြောကြမေးရင်တော့တပည့်ကြအလင်းအရင်ဆုံးပြောက်တင်တယ်ဆိုတာဒကာရမတွေကောင်းမွန်ရှင်းပါပဲရှင်းပါဩော်ဒါဖြင့်ဒကာရမတို့ဘာကြောင့်အလင်းအရင်ပြောက်ပါလိမ့်မလို့လို့မေးထုတ်ခဲ့တယ်ရှိတော့ဘာလို့ပြောက်တတ်တဲ့ဓမ္မအပေါ်မှာလဲအမြန်ဆုံးပြောက်ရမယ်တရားကအလင်းမှန်ပါပြောက်တတ်တဲ့တရားသုံးခုအပေါ်မှာအမြန်တဏ္ဍာပ ရှုဆိုပြောက်ရမယ်တရားကဘယ်လိုပါလဲလေးပါသဘောကျအဲရှိကတော့ဖြင့်မိလာမရှိလို့သာမတော့ရတဲ့စီချံလေးရှိရှိရှုမယ်မိလာကလည်းလေတိုက်လို့သာသေသွားတယ်မိလာချံလေးရှိရှိရှိမယ်မိကလည်းလေတိုက်လို့သာသေသွားရတယ်သူဒီကားလို့ဆိုလို့ရှိရင်ဖြင့်တောက်နိုင်သေးတဲ့ဆွမ်းရည်သတ္တိရှိပါတယ်လေမနိုင်လို့တပည့်ကြမြင့်မြတ်ကြီးကတော့ချွင်းချက်ရှိမယ်ဆိုရှိနိုင်သေးတယ်တဲ့ဒီလင်းကတော့ဒီသုံးပါးတစ်ပါးပါးသာချုပ်သူရင်ပြုတ်မှာပဲတဲ့မှန်ပါ ရှင်နန္ဒကကဟောနေတယ်သဘောကျလားအဲဒါဖြင့်တရားဓမ္မတို့ရှိရမိတာရမိရအလင်းရဘုရုရင်ပြောက်ပြက်ဖို့အကြောင်းပြုဆက်ကြည့်ကြစမ်းအလင်းရောင်ပြက်ဖို့ရအလွန်အရေးကြီးပါလားအလင်းကအရင်ပြက်မဲ့တရားပဲဆိုတာတရားဓမ္မတို့သဘောကျသူကရှိကုံလဲသူကအရင်ပြောမှာမိသာကုံလဲမိရင်ကိုသူကရင်ပြောမှာကြီးဖြစ်နေတော့ ကယ်ဘိက္ခုနီမတို့ဒီဥစ္စာသာသင်တို့ကြည့်ကြတော့အလင်းအရင်ပြောရမယ်ဆိုတဲ့အိဗယ်အာရမဂရမတွေရောရှင်းပါဘူးရှင်းပါဘူးဂိုင်းဒါဖြင့်ဒါကရှင်းတော်ကကဥပမာရင်ပြပေးကာလာဂိုင်းဒကာရမတို့ခန္ဓာရဲသွင်းကြပါသူသဘောကျခန္ဓာရဲမှာဟောဒီအောက်ကဒကာရမတို့ခင်ဗျားတို့မျက်လုံးရုပ်ကလေးပေါ့ဗျ မျက်လုံးအကြည့်ရုပ်ကလေးနော်မြင်စိတ်မပါသေးဘူးနော်မျက်လုံးကြည့်ရုပ်ကလေးဟောဒီကပြင်မက်ကအရှင်တပည့်ကြအဲစီးနဲ့မျက်လုံးကြည့်ရုပ်နဲ့တူတူရအရှင်နဲ့ဒကာဓမ္မတို့မိစ္ဆာနဲ့မတူဘူးလားအဲဒါဖြင့်ဒကာဓမ္မတို့မိတော့ကလေးနဲ့ဘာနဲ့တူပါလိမ့်မလို့ဆိုတော့မြင်စိတ်ကလေးနဲ့တူတပည့်ကြမိတော့ကလေးနဲ့ဘာနဲ့တူလဲမြင်စိတ်ကလေးနဲ့တူတော့အဲနောက်ကြတော့ မြင်တာလေးကိုကျွတ်တို့ဒီကားလဲဆိုလို့ရှိရင်ဖြင့်မြင်တာလေးကိုကောင်းတယ်ဆိုတဲ့ဝေဒနာလေးမလာဘူးမှန်ပါအင်းကောင်းတယ်ဆိုတော့ဝေဒနာလေးကအလင်းပါမှန်ပါအင်းမြင်တာလေးကမကောင်းပါဘူးဆိုတဲ့ဥစ္စာလေးရောအလင်းပါမြင်တာလေးကဖြင့်အဲမြင်ကမြပဲဆယ်တာရောအလင်းပါအဲဒီဝေဒနာကအလင်းနဲ့တူတယ်မှန်ပါသဘောကျလားရှင်သန္တကဟောနေတာဒကာဓမ္မတို့မျက်လုံးရဲ့အစင်းရဲ့မြင်စိတ်ရဲ့ဝေဒနာရဲ့သုံးမျိုး အဲ့တော့ဘိုးတဲ့ခုနကဒကာဓမ္မတို့အနိစ္စသုံးခုပေါ်မှာမီးနေရတဲ့အလင်းတွေကားလို့ဆိုလို့ရှိရင် သူဟာအရင်ပြတ်ထိုက်တယ်သဘောကျဒီမှာလည်းတရားဓမ္မတွေဝေဒနာရှုခိုင်းတာကဒီဝေဒနာကအရင်ပြိုက်ခဲ့တဲ့တရားလို့သေချာမှတ်ပါတယ်။ဘာကြောင့်လဲအပြစ်တွေပြည့်ရမယ်တရားကတည်တောင်းလာတဲ့ဝေဒနာ။သဘောကျအဲမျက်လုံးရုပ်ကလည်းပြတ်မှာပဲ မြင်တဲ့အဆင်းရုပ်ကရောမြင်စိတ်ဆိုတဲ့စက်ကိုမြင်တော့အဲ့ဒီအပေါ်မှာ तू ကပြီးနေရတဲ့ဝေဒနာမြင်ပြီးမှကောင်းမကောင်းလာတာဘူးအဲ့တော့ဝေဒနာကအလင်းနဲ့မတူဘူးလားတူပါအဲ့ဒါကြောင့်ဒီဝေဒနာတွေကားလို့ရှင်ဒကာရမတို့အလင်းရောင်နဲ့အမှန်တန်တူပါတယ်အလင်းရောင်နဲ့တူတော့ဒီဥစ္စာမပြတ်ထိုက်ဘူးပြတ်ထိုက်တယ်ဆိုတာလေဒကာရမတို့စီကလည်းခန္ဓာတယ်မျိုးဆိုစီကန်းကသူပြတ်တာပဲမှန်ပါတပတ်ကြမိစာပြတ်ကောသူပြတ်တာမိသေးကောသူပြတ်ပါသို့တော့သူသည် ရှင်းနောက်ဖွဲတဲ့အခါမှာအရင်ဆုံးပြတ်ထိုက်တဲ့တရားတဲ့သူ့ပါဝင်မှန်ပါသဘောကျဒါကြောင့်ခင်ဗျားတို့ဝေဒနာရှုတဲ့အခါကြလို့ရှင်းဖြင့်အင်းဒီမိစ္ဆာခံရတဲ့သူပြတ်တယ်တပည့်ကြခြေခမ်းလို့လဲမိစ္ဆာမကောင်းလို့လဲနင်းငိမ့်လို့လဲသူပြက်တယ်ဆိုတော့ဒကာရမတွေတန်တယ်ဟောဒီမှာမိစ္ဆာဆိုတာတကယ်ဒီရှိဆိုတာကဒကာရမတွေသိတဲ့အတိုင်းရုပ်တရားပါ စက္ကဝိညာဉ်ပဲထားပါတော့ယူပါယုံဆိုတာလည်းယုတ်တရားပါဟောယုံတစ်ခုပါသွားပြီမြင်စိတ်ကလေးဆိုတာနံတရားပါဟုတ်တယ်ဝိညာဉ်နဲ့ခန္ဓာပါမသွားဘူးလားအဲမြင်တဲ့ဝေဒနာဆိုတော့ဝေဒနာခန္ဓာမနေဘူးလားဒီတဲ့ယူပက္ခန္ဓာတစ်ခုဟုတ်လားဝိညာဉ်နဲ့ခန္ဓာကတစ်ခုဝေဒနာခန္ဓာကတစ်ခုဆိုတော့သင်္ခါရခန္ဓာကတည်းပါပြီးသားနေမနေပဲဘူးလားအဲ့ဒီတင်ဟောဒီ အရိတ်တပွဲအလင်းတပွဲဖြစ်တဲ့ဝေဒနာသာခင်ဗျားတို့ကလှဲ့တာရှုနေကြံတာအကုန်သူနဲ့အတူတူငြိမ့်တာပဲသဘောကျသူတို့ငြိမ့်ွယ်ရလို့သေးလားပြီးတော့ခင်ဗျားတို့ပြက်တယ်လို့ရှုတဲ့အခါမှာသံတရားမရှိပါနဲ့တဲ့။အော်မိသေးလို့ဒီအလင်းပြောက်တယ်ဆိုသလိုပေါ့ကွာဝိညာဉ်ချုပ်လို့သူချုပ်တယ်ယူပါအောင်ချုပ်လို့သူချုပ်ပါအဲသက္ကုပ္ပဒါရချုပ်လို့သူချုပ်ပါဒီလိုရှုလိုက်တော့အဲ့ဒါတွေကစာသိလို့ပတ်ပြီးဒီကလာသူလေးပြက်တာလားကြည့်ပြီးဒီကလာ ပြက်ပြီးပြက်ပြီးဒုက္ခဝေဒနာလေးပြက်ပြီးဒုက္ခဝေဒနာပြက်ပြီးဥပ္ပခဝေဒနာပြက်ပြီးလို့လှည့်လာရှုနေကြံတာတွေကသူနဲ့ရောပြည့်ကြည့်မှတ်လိုက်ဒါဘိက္ခုမတွေခေါ်လိုက်သဘောကျအဲ့ဒီပြက်နေတဲ့တရားကိုဒကာဓမ္မတွေကတဲ့ပြက်နေတဲ့ဝေဒနာကိုဒကာဓမ္မတို့ကငါ့ကိုငါ့ငါ့ဥစ္စာလို့ဆိုနိုင်ပါရဲ့မဆိုနိုင်ဘူးတဲ့ဒါပြက်တာဘယ်သူမှမဆိုင်လို့ဘယ်သူမှမပိုင်ခြင်းကြောင့်အနတ္တတရားတက်တဲ့ပဲ သဘောကျအနိစ္စတရားတက်တက်ပဲဆိုရင်ဒုက္ခတရားတက်တက်ပဲဆိုရင်အနတ္တတရားတက်တက်ဆိုရင်အဲဒီဝေဒနာလေးကဒကာရမတို့အရင်ပြရမယ်တရားဒီရင်ဘိက္ခုနီမတွေမေးလိုက်တယ်ဟေးဒီဝေဒနာလေးကဘယ်နဲ့တော့ဘိက္ခုနီမတို့ဘယ်လိုများသဘောကြောင့်အိုးရှင်ဗျာတဲ့သူဒီကားလို့ဆိုလို့ရှိရင်ပြတ်တတ်တဲ့တရားကြောင့်ပေါ်လာတဲ့အကျိုးတရားပဲတဲ့အကြောင်းပြက်ပေါ့အကျိုးကမပြက်ပါနဲ့ဆိုတော့တပည့်တော်မတို့ဘယ်ရပါလို့တခါတည်းညံထဲမှာရှင်းသွားတယ် မရှင်းဘူးလားရှင်းပါအဲညာထဲမှာအဲ့ကဲလို့ရှင်းသွားတော့ခမည်းတော်လည်းအဲ့ဒီလိုပဲဒကာရီရောဒကာမတွေရောဒီတိုင်းရှင်းပါဩသူကနောက်ဆုံးပြီဝေဒနာပါလားဒိဏန်လေးဘာသာဘာသာပဲချက်ဝေဒနာကိုသူနောက်မကြောက်လားကြောက်ပါအဲ့ဒါကြောင့်ခမည်းတော်သဏ္ဍာန်မှာရှိတဲ့ဝေဒနာတွေဟာပြက်တဲ့တော့ပြက်တဲ့ဥစ္စာသူမိရာတွေကတခုမှနှိမ့်ချပါကြရလားမှန်ပါအဲဒကာရဲမျက်လုံးယုတ်ကလည်းအနှိမ့်ချအစင်းယုတ်ကလည်းအနှိမ့်ချမြင်စိတ်ကလေးကလည်းအနှိမ့်ချသူကြောင့်ဖြစ်ပြီးဒကာလား တဲ့သူတို့သုံးခုပေါင်းပြီးလို့ပေါ်လာတဲ့ကောင်းမကောင်းပေါ်လာတဲ့ဝန်းနဲ့ဝေဒနာလေးကဘယ်နဲ့ဆိုကြလဲဒါဖြင့်ဒီနှိစ္စကအရင်ဆုံးနှိစ္စဖြစ်တင်တယ်ဆိုတာဒကာဓမ္မတွေညှင်းမှုများလို့သေးဘူးအဲစီကုံလည်းသူပြောရမိသာကုံလည်းပြောပါမိသေးလည်းဒါသူကပြုတ်တဲ့ဘက်ကယင်နေတယ်ဒီပြန်လေးအကြံကျွင်းရှိခြင်းရှိသေးတယ်ဒါဖြင့်ဒီနှိစ္စတွေဒကာဓမ္မတွေသူများတွေရှင်းကြတဲ့နှိစ္စလို့ ဆိုလိုက်ဘူးလားဆိုလိုက်ပါအဲ့ဒီတပည့်ကိမှတဲ့ဒီအိဋ္ဌသဘောကျပါလားဒီတရားငါ့ကိုငါ့အနောက်စားလို့များဣဒ္ဓမမဧသောမသိဘူးဧသောမေအတ္တဆိုတဲ့ငါ့ကိုငါ့ငါ့ဥစ္စာများသင်လို့စွဲနိုင်ကြပါလားဆိုတော့ရှင်ဗျာတဲ့ဘယ်နည်းနဲ့မဆက်ဘူးအနိစ္စကြောင့်ဖြစ်တဲ့တရားဟာဖြင့်အနိစ္စကိုမိပိတိကလာဖြစ်ရတဲ့မင်းနဲ့တူတဲ့အလင်းနဲ့တူတဲ့ဝေဒနာဒီဘယ်မှာသာလဲအနိစ္စဆိုတဲ့ဥစ္စာကိုမလွဲတဲ့ဧကံဖြစ်ရမယ်ဆိုတာတပည့်တို့အမှန်တန်ရှင်းပါတယ်ဖြစ်တာ တပည့်ကြအမှန်တန်ရှင်းပါတယ်ဖြစ်ဒါပြန်မင်းတို့ဒီတိုင်းပဲဆက်ပြီးဒီကာလကြိုးစားပါလို့ဆိုတော့ဒကာဓမ္မတို့ဘိက္ခုနီမကြီးသောတာပန်တောင်းတဲ့ပုဂ္ဂိုလ်ကဖြစ်ဖြစ်တယ်မြင်ဖြစ်ဖြစ်မဖြစ်ဖြစ်ဆုံးလို့သောတာပန်လောက်တော့ဖြစ်မယ်လို့မှန်းရပုဂ္ဂိုလ်ကသောတာပန်ဒီဒီနေ့ဒီဒီဖြစ်ဖြစ်ပဲတချို့ကသရဏမှန်းထားတဲ့ပုဂ္ဂိုလ်ကတချို့ကအနာဂါမှန်းထားတဲ့ပုဂ္ဂိုလ်တချို့ကယန္တာမှန်းထားတဲ့ပုဂ္ဂိုလ်ကကဲမကွာဘူး အဲ့ဒါကြောင့်တရားဓမ္မတွေဒီဘုရားဇတ်သိမ့်မယ်လို့မှန်မှကောင်းနေတယ်ဇတ်သိမ့်မယ်လို့မမှန်မှန်နဲ့ပါရမီပြည့်စုံမရတော့ပါဘူးဒီဘုရားမှာတို့ဆရာကောင်းသမားကောင်းတွေတွေ့ရတဲ့ပါရမီဖြစ်တော့နာအောင်မှာပဲထိုက်တန်တယ်လို့လည်းပါရမီဖြစ်အောင်ကြိုးစားမှာပဲဆိုရမှာမဟုတ်ပါဘူးစိတ်တစ်ချက်ရှင်းမလားကဲရှင်နေဒီရင်တော့ပါအောင်